သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1389ခုနှစ်ဒုတိယဝါဇူလာဇန်တရက်နေ့ခရစ်နှစ်2015ဇူလိုင်လ9ရက်ပေါက်ကြနေအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီစံဂေးပရိယစီတီဒေါက်တာမောင်မောင်ဒေါ်မေယုသမီမတ်ချုတင်မောင်မိသားစုတို့၏ ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရွှေမင်းဝန်ဆရာတော်ဤမဟာသတိပဋ္ဌာန်9ရဲ့တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမာကတော့မဟာဝဲကတန်ယုတ်ပါဠိတော်မှာလာတဲ့ဒုတိယသာရိပုတ္တရာသုတ်တံခောသောတပန်ဖြစ်ခြင်းဤအကြောင်းအင်္ဂါ၄ပါးတရားတော်ကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမာပါ သောတာပန်ဖြစ်ခြင်းဤအကြောင်းအင်္ဂါ၄ပါးသောတာပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်တွေသောတာပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်တွေဟာဒီအကြောင်း အင်္ဂါ၄ပါးပြည့်စုံဖို့လိုပါလိမ့်မယ်ဒီအကြောင်းအင်္ဂါ၄ပါးပြည့်စုံပြီဆိုရင်တော့မိမိသောတာပန်ဖြစ်ဖို့သိကြပါပြီမြန်မာနိုင်ငံမှာဆိုရင်လည်းသောတာပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်တွေအများကြီးပဲ။ တရားရိပ်တာတရားရိပ်တာတွေမှာသွားပြီးတော့တရားတွေလိုက်ပြီးအထုတ်ကြအဲလိုအထုတ်တဲ့ထဲကနေပြီးတော့ဘယ်တရားရိပ်တာတော့သောတာပန်ပြီးတယ်ဆိုပြီးအဲဒီသောတာပန်ပြီးတဲ့နောက်လိုက်နေတဲ့ပုဂ္ဂိုလ်တွေအများကြီးပဲဟွန်းဘယ်တရားရိပ်တာကသောတာပန်ပြီးတယ်ဘယ်နှရက်နဲ့သောတာပန်ဖြစ်တယ်ဟာအဲ့ဒီရိပ်တာကြာတယ်အဲ့ဒီရိပ်တာမလွယ်ဘူးဝိဒါဝိုးဘယ်နှရက်လောက်နေပဲသောတာပန်ဖြစ်ပြီး သောတာပန်ပေးတယ်ဆိုပြီးတော့အဲ့ဒီလိုအလွယ်လိုက်နေကြတဲ့ပုဂ္ဂိုလ်တွေအများကြီးပါ။ဘာဖြစ်ခြင်းလို့လဲ။သောတာပန်ဖြစ်ခြင်းလို့သောတာပန်တစိတ်ပေးနေတဲ့သောတာပန်လို့ဟိုကဆုံးဖြတ်ပေးနေတဲ့နေရာကိုပဲသွားပြီးတော့အခုတရားတွေလေ့လာနေကြတာတွေအများကြီးပါ။ဒီအမေရိကန်နိုင်ငံကပုဂ္ဂိုလ်တွေလည်းပဲရောက်လာတဲ့အခါမှာဘယ်နေရာသွားမလဲဆိုပြီးတော့ကိုယ့်ရဲ့မိတ်ဆွေတွေမေးတဲ့အခါ မြတ်မြတ်သောတာပန်ဖြစ်ခြင်းအဲ့ဒီရိတ်တာသွားဆိုပြီးအဲ့ဒီရိတ်တာပို့အရေးရန်ကြီးပါအဲနောင်လည်းပဲဒီအမေရိကန်နိုင်ငံလည်းရောက်ချင်လည်းရောက်လာမှာပေါ့သောတာပန်ပေးတဲ့ပုဂ္ဂိုလ်တွေဘယ်နည်းအောင်အာထုယုံနဲ့သောတာပန်ဖြစ်ပြီဆိုပြီးတော့အဲ့ဒီမှာအဆုံးဖြတ်တွေပေးနေကြတကယ်တော့တရားအဆုံးဖြတ်ဆိုတာမြတ်စွာဘုရားမှလွယ်၍အခြားဘယ်ပုဂ္ဂိုလ်မှတရားကိုဆုံးဖြတ်မပေးနိုင်ပါဘူး မြတ်စွာဘုရားမှလွဲပြီးတော့ရှင်သာရိပုတ္တရာကိုရောမြတ်ကြီးကိုရောတိုင်းလည်းမပြီးခဲ့ဘူးပေါ့တကောရာမဣရေရတော်မူတဲ့ရှင်မမောကလမထေရမြတ်ကြီးလည်းပဲဘယ်ပုဂ္ဂိုလ်ဘယ်အဆင့်ဖြစ်သွားပြီဆိုတာမပြီးနိုင်ပဲပေါ့ဘုရားရှင်ရဲ့အရာသာ ဖြစ်ပါတယ်ဘုရားရှင်ကိုရောမြတ်ကြီးတပါးတည်းသာလျင်ဘယ်ပုဂ္ဂိုလ်ဟာပညာအဆင့်တန်းရောက်သွားပြီဘယ်ပုဂ္ဂိုလ်ကတော့ဘယ်လေးပါးလွတ်သွားပြီဘယ်အဆင့်ရောက်သွားပြီ စသည်ဖြင့်မြတ်စွာဘုရားကိုရောမြတ်ကြီးကိုရောတိုင်းတပါးတည်းသာဒီအဆုံးဖြတ်ကိုပြီးခဲ့တာဖြစ်ပါတယ်။သို့တော်လည်းပဲတမန်ပုထုဇဉ်ပုဂ္ဂိုလ်တွေဆိုတော့လည်းပဲသောတပန်ဖြစ်တယ်ဆိုတော့ကိုယ်ဟာသူများတဲ့တော့ဆင်းမြင့်သွားပြီဆိုပြီးတော့ဒီလိုဂုံယူခြင်းကြတဲ့ပုဂ္ဂိုလ်များလည်းပဲအဲ့ဒီနောက်လိုက်ကြ။ဒါပေမဲ့တရားအတွေ့အကြုံရှိထားတဲ့ပုဂ္ဂိုလ်ပေါ့။တရားနဲ့လိလလိုက်စားထားတယ်။ ဆရာကောင်းတမကောင်းကိုအမိကိုရထားတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီမှာသွားပြီးတေချာလေ့လာပြီးတေချာလုပ်တယ်ဒါပေမဲ့ဒီပုဂ္ဂိုလ်တွေကိုယ်တိုင်လက်မခံနိုင်ပါဘူးဘာကြောင့်လဲဆိုတော့ဒီလောက်အားထုတ်ယုံနဲ့ဒီစင်တန်းနေမရဘူးလို့တော့မပြောနိုင်ဘူးပေါ့သူပါရမီတို့ရှိမယ်ဆိုရင်လည်းရနိုင်တာပေါ့သို့တော်လည်းပဲအဲဒီလိုအစဉ်ဆုံးဖြတ်တွေပေးပြီးတော့ဆုံးဖြတ်ပေးနေတယ်ဆိုရင်က ဒါကဘလို့မှမဖြစ်နိုင်တဲ့ဟာတွေပဲဘုန်းကြီးတို့မြန်မာနိုင်ငံမှာဟိုလွန်ခဲ့တဲ့နှစ်ပေါင်း90ကျော်လောက်ကပေါ့မြန်မာနိုင်ငံမှာသောတာပန်ဆိုတဲ့အဆုံးဖြတ်တွေပေးခဲ့တဲ့တရားဌာနရှိခဲ့ပါတယ်သောတာပန်လောက်တင်ဆိုရင်အဲ့ဒီတုန်းကတာမန်ပဲတိတ်ကိစ္စမရှိသေးဘူးအဲ့ဒီမှာယဟန္တာဆိုပြီးတော့အဆုံးဖြတ်ပေးပြီးတော့ ယဟန္တာဤဖြစ်ကုန်ပြီဆိုပြီးတော့အဲ့ဒီပုဂ္ဂိုလ်တွေကိုယဟန္တာပူဇော်ပွဲဆိုပြီးတော့သတင်းစာမှာကြေညာပြီးတော့ပူဇော်ပွဲကြီးအကြီးအကျယ်လုပ်ခဲ့တာရှိပါလေအဲ့ဒီချိန်တုန်းကဘုန်းကြီးများဟာဒီလိုကမ္မထမ်းရိပ်သာတွေမဟုတ်သေးပါဘူးစာသင်တိုက်မှာစာသင်နေကြတဲ့စာသင်သားတွေပဲရှိပါတယ်စာသင်သားဘဝပဲရှိပါတယ်အဲ့ဒီချိန်တုန်းကအဲ့ဒီလိုသတင်းစာတွေထဲမှာပါပြီးတော့ယဟန္တာပူဇော်ပွဲဆိုတော့ဘုန်းကြီးတို့လည်းဘယ်သိမလဲအဲ့ဒီပူဇော်ပွဲကိုသွားကျင်လိုက်တာ ဟင်ကိုကအထက်ညာမှာရောက်နေလို့အဲ့ဒီပူဇော်ပွဲကလည်းအောက်ပြေအောက်ရွာမှာရှိတာဆိုတော့အဲ့ဒီမှာဘလို့မှမသွားနိုင်ဘူးယဟန္တာတွေဖူးကျင်တာပေါ့ယဟန္တာတွေသူသူငါငါကိုလည်းယဟန္တာပုဂ္ဂိုလ်ဖူးကျင်တာပေါ့အဲ့ဒါနဲ့ယဟန္တာပူဇော်ပွဲကြီးဆိုတာကျင်းပနိုင်တယ်ကျင်းပပြီးတော့မကြပါဘူးဒီเจ้าမှာဒုံလဘယဟန်ခံပြီးတော့တရားအထုတ်နေတဲ့ဒုံလဘယဟန်နေပဲလေ အဲ့ဒီမှာဟိုကဆုံးဖြတ်ပေးလိုက်တာမင်းတို့ယဟန္တာဖြစ်ပြီယဟန္တာတွေမှာဘာမှကိလေသာတွေလည်းမရှိတော့ဘူးယဟန္တာဖြစ်ပြီဆိုတော့အဲ့ဒီမှာသူတို့လည်းယဟန္တာလို့နေရတာပေါ့သူတို့ခင်ဗျာယဟန္တာလို့ဆုံးဖြတ်လိုက်တော့သူတို့လည်းယဟန္တာလုံနေကြရတာပေါ့အဲ့လိုယဟန္တာလုံပြီးနေကြတာတကယ်ယဟန္တာမဟုတ်တော့ကြာရှည်စွာအောင်ဤသိခံနိုင်မှုရှိရလားလုံးဝမရှိတော့ ဘယ်လိုမှမနေနိုင်တော့ယဟနာဟန်လို့နေရတာသူဘယ်လိုမှမနေတတ်တော့ဒါနဲ့ကိုတော်ကြီးကိုအောက်ကနေပိတ်ထားတာအောက်ထပ်ကနေဆင်းပြီးတော့မှထွက်ရမှာအပေါ်ဓာတ်မှထားတာယဟနာကြီးဆိုတော့အပေါ်တင်ထားတာအဲဒီမှာယဟနာပုဂ္ဂိုလ်အဲဒီမှာဘလို့မှအောက်လည်းပဲဆင်းလို့လည်းမဖြစ်အောက်ကလည်းပဲအပေါက်ကလည်းအဆောင်နဲ့ပါနဲ့ဆိုတော့ဘလို့မှထွက်လို့မရတော့တကားပေါက်တရားနေခုံချယဟနာကြီးအိမ်ပြေးကုန်ကြအောင်အဲဒီမှာအဲ့ဒါဘုန်းကြီးတို့ ဟိုကြားလိုက်ဘူးတာပေါ့ကြားလိုက်ဘူးတာတကယ်တော့ဒီအဆုံးဖြတ်ဆိုတာမြတ်စွာဘုရားမှ လွဲ၍တခြားပုဂ္ဂိုလ်တွေဆုံးဖြတ်ခဲ့တယ်ဆိုတာမရှိခဲ့ပါဘူးရှင်သာရိပုတ္တရာရှင်မမောကလလက်ဝဲလက်ရမထေမြတ်ကြီးတွေတောင်မဆုံးဖြတ်ခဲ့ဘူးပါဒါဟာမြတ်စွာဘုရားရဲ့အရာပဲဖြစ်ပါအခုလည်းပဲဘုန်းကြီးတို့ဒီယဟန္တာအဆင့်တိအောင်တော့ဆုံးဖြတ်ပေးတာတော့မရှိသေးဘူးပေါ့သောတာပန်တို့တဂရကံတို့ဒီလောက်တော့ဆုံးဖြတ်ပေးနေပြီလို့ကြားပါတယ် အဲ့လိုဆုံးဖြတ်ပေးပြီးတော့တရားတွေပြပေးနေတယ်ဆိုတာလည်းပဲကြားပါဒါပဲတော့ပူဇော်ပွဲကြီးလုပ်မယ်ဆိုတာတော့မသိသေးဘူးပေါ့လေအဲ့တော့အခုဘုန်းကြီးတို့ကတော့မြတ်စွာဘုရားဟာတုံမေကိစ္စအတ္တပံဣခာတာရောတထဂတတထဂတငါဘုရားတို့မှာတော့ဣခာတာရောနီးပြီးညွန်ပြယူမြတာစွမ်းနိုင်တယ်မြတ်စွာဘုရားဟာနီးပြီးတဲ့ပုဂ္ဂိုလ်လမ်းညွန်တဲ့ပုဂ္ဂိုလ်ပဲ မြတ်စွာဘုရားကို၌ကဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်ဒီနိဗ္ဗာန်ကိုရောက်ကြရောဒီညာစိတ်နေရကြရောလို့ဒီတိုင်းနဲ့ပေးလို့ရပါမလားမရဘူးမြတ်စွာဘုရားဟာလည်းပဲဒီလိုအစဉ်မျိုးရောက်ချင်ရင်သောတာပန်ဖြစ်ချင်ရင်ဒီလိုကျင့်ဒီလိုကျင့်ဒီလိုသီလတွေကိုစင်ကြယ်အောင်ဆောင်ထည့်ရမယ်စင်ကြယ်တဲ့သီလအခြေခံပြီးတော့ဒီတမာတိပညာတွေဖြစ်အောင်ဒီသတိပဋ္ဌာန်ဝိပဿနာလုပ်တယ်ဒီလိုလုပ်ရမယ်ဆိုတာကိုမြတ်စွာဘုရားလမ်းညွှန်ပေးရုံပဲ ဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းတောင်လမ်းညွန်တဲ့ပုဂ္ဂိုလ်ဆိုတော့ဘုန်းကြီးတို့လည်းပဲလမ်းညွန်တဲ့ပုဂ္ဂိုလ်ပါပဲဒီတရားတွေအားထုတ်ရင်ဒီလိုဖြစ်မယ်ဆိုတာဒီလိုတရားတူတွေရမယ်ဆိုတာတော့ပဲဘုန်းကြီးတို့ဒါကျမ်းဂန်မှာလာတဲ့အတိုင်းပဲတရားတော်မှာများကိုလမ်းကြောင်းပြပြီးလမ်းညွန်ပေးရုံပဲဖြစ်ပါအခုလည်းပဲဘုန်းကြီးတို့အခုဒီမှာအမေရိကန်နိုင်ငံမှာရောက်နေကြတဲ့မြန်မာဗုဒ္ဓဘာသာဝင်မိသားစုများတကယ်လို့များမိမိဟာသောတာပန်ဖြစ်ခြင်းနဲ့သောတာပန်ဆိုရင် ဒိဋ္ဌိဝိဇိကိစ္စသီလပရပရမာသအိတ်တမစ္စရိယဒီတန်ရောစဉ်တွေပယ်နိုင်သွားပြီအပယ်လေးပါးကလုံးဝလွတ်သွားပြီဘယ်တော့မှအပယ်ကျနိုင်လောက်တဲ့မကောင်းမှုအကုသိုလ်ကံကိုဘယ်တော့မှမပြုတော့ဘူးဒီပုဂ္ဂိုလ်ဟာကဲအဲ့ဒီလိုအပယ်လေးပါးကလုံးဝလွတ်ခြင်းလွတ်နိုင်လောက်တဲ့ဒီသောတာပန်ဆိုတဲ့ဉာဏ်အစဉ်တန်းတော့ဘုန်းကြီးတို့ယူကျင်ကြတာပဲရလဲရကျင်ကြတာပဲ အခုပင်ပန်းခံပြီးအာထုတ်နေတယ်ဆိုတာလည်းပဲဒီပဲလွတ်နိုင်လောက်တဲ့ဉာဏ်စင်တန်းလောက်ရကျင်လို့အာထုတ်နေကြတာအဲတော့အာထုတ်တဲ့ပုဂ္ဂိုလ်များကိုဘုန်းကြီးကဒီသောတာပန်ဖြစ်ခြင်းနေဆိုရင်ဒီသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါ၄ပါးရှိတယ်ဘယ်နှပါးရှိလဲအဲ့ဒါကိုလည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကကိုတော်တိုင်မဟောဘဲနဲ့ကိုတော်တိုင်သိပြီးသားကိုမြတ်စွာဘုရားကရှင်သာရိပုတ္တရာမထေရမြတ်ကြီးကိုမေးတာ အခါတပံမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကချက်သားသာရိပုတ္တရာလောကမှာလူတွေဟာသောတာပန်သောတာပန်လို့ပြောဆိုနေကြတယ်တဲ့သောတာပန်ကရေပန်းစားနေတယ်တဲ့အဲဒီလိုသောတာပန်သောတာပန်လို့ရေပန်းစားနေတယ်ပြောဆိုနေကြတယ်သောတာပန်ဖြစ်အောင်သောတာပန်ဖြစ်ခြင်းသောတာပန်ဖြစ်နိုင်လောက်တဲ့အကြောင်းအင်္ဂါဘာတွေပြည့်စုံမှသောတာပန်ဖြစ်နိုင်တယ်လဲမြတ်စွာဘုရားက ရှင်သာရိပုတ္တရာမထေရမြတ်ကြီးကိုမေးတဲ့အခါကျတော့မှရှင်သာရိပုတ္တရာမထေရမြတ်ကြီးက သောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါ၄ပါးဟာဒီလိုရှိပါတယ်ဆိုတာကိုဘုရားရှင်ကိုရောမြတ်ကြီးကိုလျှောက်ထားတာတပ္ပုရိသတံတေယောဟိဗန္တိသောတာပတ္တိယင်ကံတတ္တမတဝနံသောတာပတ္တိယင်ကံတတ္တမတဝနံသောတာပတ္တိယင်ကံယောနိသောမနတိကာရော သောတာပတ္တိယင်ကံ ဓမ္မနုဓမ္မပฏิပတ်တိသောတပတ္တိယင်္ဂန္တိဗန္ဒီဘုံတော်နေဝံထွန်းလင်းတောက်ပါတော်မူပေသောမြတ်စွာဘုရားတပုရိသတန်တေဟော သူတော်ကောင်းကိုမိဝဲစည်းကရခြင်းသည်သောတပတ္တိယင်္ဂသောတပဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏ဗန္ဒီဘုံတော်နေဝံထွန်းလင်းတောက်ပါတော်မူပေသောမြတ်စွာဘုရားတဓမ္မတဝနသူတော်ကောင်းတို့ဟောကြားတဲ့တရားတော်ကို မမတာတာရိုးရိုးသေးသေးကြာနာရခြင်းသည်လေသောတပတိယင်္ဂသောတပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေသည်ဗန္ဒီဘုံတော်နေဝန်ထုံးလင်းတောက်ပါတော်မူပေသောမြတ်စွာဘုရားယောနိတော်မနတိကာရောတင့်လျောသောအာဖြင့်နှလုံးသွင်းဆင်ញင်ခြင်းသည်သောတပတိယင်္ဂသောတပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေသည်ဗန္ဒီဘုံတော်နေဝန်ထုံးလင်းတောက်ပါတော်မူပေသောမြတ်စွာဘုရား ဓမ္မနုဓမ္မပฏิပတ္တိလောကုတ္တရာတရားကိုပါအားလျော်သောတတိပဋ္ဌံမေခင်အကျင့်မြတ်တရားကိုကျင့်ကြံပွားများအားထုတ်ရခြင်းသည်သောတပတ္တိယင်္ဂသောတပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏ဣတိဤသို့အဝဆကောင်းစွာမသွေးလျှောက်ထားပါပေတည်း ရှင်သာရိပုတ္တရာမထေရမြတ်ကြီးကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါ၄ပါးရှိပါတယ်ဗျာဆိုပြီးတော့မြတ်စွာဘုရားကိုလျှောက်ထားတယ်။နံပါတ်၁ကတပ်ပုရိသတန်တေဝသူတော်ကောင်းကိုမိဝဲစည်းကပ်ခြင်းဟာသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါတစ်ပါးပါ။ဘသူကိုမိဝဲစည်းကပ်ရမှာလဲ။ သူတော်ကောင်းကိုမိဝဲစိကရသူတော်ကောင်းဆိုတာဘယ်လိုပုဂ္ဂိုလ်လဲဆိုတာဘုန်းကြီးတို့ကြည့်ပေါ့ဒါရွေးချယ်ပြီးတော့ကြည့်တတ်ဖို့လိုပါတယ်သူတော်ကောင်းဆိုတာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသူတော်ကောင်းလက္ခဏာနဲ့ပတ်သက်လို့သူစိန်တိတံစိန်တိသူပါတိတံပါတိသူကတကမ္မကာရီလို့ဒီလိုမြတ်စွာဘုရားဟောထားတာရှိပါတယ် သူစိန်တိတံစိန်တိကောင်းတဲ့အကြံကိုကြံစီလေးရှိတဲ့ပုဂ္ဂိုလ်တဲ့။ဘာကိုကြံစီတဲ့ပုဂ္ဂိုလ်လဲ။ကောင်းတဲ့အကြံကိုပဲကြံတယ်။မကောင်းတဲ့အကြံစီတွေသူ့စိတ်ထဲမှာသူကောင်းထဲမှာလုံးဝစိတ်မကူဘူး။အဲ့ဒီကောင်းတဲ့အကြံစီကိုကြံစီလေးရှိတဲ့ပုဂ္ဂိုလ်ဒါသူတော်ကောင်းမှာတဲ့။သူဘာတိတံဘာတိ။ ကောင်းတဲ့စကားကို ပြောဆိုလေ့ရှိတဲ့ပုဂ္ဂိုလ်ဘာကိုပြောဆိုလေ့ရှိတာလဲဒီကောင်းတဲ့စကားဆိုတာ အပြစ်ကင်းတဲ့စကားကြီးပြောဆိုတာမိမိသူတစ်ပါးနှစ်ဦးသားတို့ထိခိုက်စေနိုင်တဲ့စကားကိုဘယ်တော့မှမပြောဘူးအပြစ်ကင်းတဲ့စကားကုသိုလ်ဖြစ်စေတဲ့စကား အဲ့ဒီလိုကောင်းတဲ့စကားကိုသာပြောဆိုလေးရှိတဲ့ပုဂ္ဂိုလ်တဲ့ဒုက္ကတကမ္မကာရီတဲ့ကောင်းတဲ့အမှုကိုသာပြုလုပ်လေးရှိတဲ့ပုဂ္ဂိုလ်ဘာကိုပြုလုပ်တဲ့ပုဂ္ဂိုလ်လဲအေးကောင်းတဲ့အမှုကိုသာပြုလုပ်တဲ့ပုဂ္ဂိုလ်တဲ့ကောင်းတဲ့အကြံကိုကြံတယ်ကောင်းတဲ့ပြောကိုပြောတယ်ကောင်းတဲ့ပြုမှုကိုသာပြုမှုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီပုဂ္ဂိုလ်သူတော်ကောင်းမင်း ဒုစင်တိတာစင်တိဒုပ္ပတိတာပါတိဒုက္ကတကမ္မကာရီမကောင်းတဲ့ကြံကိုကြံတဲ့ပုဂ္ဂိုလ်မကောင်းတဲ့ပြောကိုပြောတဲ့ပုဂ္ဂိုလ်မကောင်းတဲ့ပြုမှုပြုမှုတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းလားသူယုံမှလားသူယုံမှသူယုံမှဒီတော့ဘုန်းကြီးတို့သောတပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်ကသူတော်ကောင်းကိုပေါင်းရမှလားသူယုံမှကိုပေါင်းရမှလားသူတော်ကောင်းကိုပေါင်းရမှဟေးသူတော်ကောင်းဆိုတာကောင်းတဲ့ကြံစီကိုသာကြံတယ် ကောင်းတဲ့အတွေးခေါ်ကိုသာတွေးခေါ်တယ်ကောင်းတဲ့အပြောကိုသာပြောဆိုတယ်မိမိသူတစ်ပါးနှစ်ဦးသားမထိခိုက်စေတဲ့အပြောဆိုမထိခိုက်စေတဲ့အကြံစီဒါပြောတဲ့အခါမှာစွန့်လွတ်အောင် ပြောတတ်ဖို့ပါပဲကုသိုလ်ဖြစ်စေနိုင်တဲ့ဇကားတွေမိမိတို့မှာကုသိုလ်တရားတွေတိုးပွားနိုင်တဲ့ဇကားတွေအဲပြောတဲ့အခါမှာလည်းမေတ္တာရှိထားပြီးတော့ပြောရ နောက်ပြီးတော့ကောင်းတဲ့ပြုမှုဆိုတာကမိမိတို့ဒါနာကောင်းမှုတွေပြုတယ်သီလတွေစောင့်တယ်ဘာဝနာတွေပွားတယ်ဒါနဲ့လားဆိုတော့လူမှုရေးလုပ်ငန်းတွေအားလုံးလုပ်တယ်ပရဟိတလုပ်ငန်းတွေဆောင်ရွက်ပေးနေတယ်တွေ့ကြုံလာတဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုအခက်အခဲကကူညီပေးနေတယ်အဲ့ဒီပုဂ္ဂိုလ်တွေကသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေဘာပုဂ္ဂိုလ်တွေလဲသူတော်ကောင်းဒါကြောင့်မို့ဒီမှာယောဝေကတဝေရီ ယောဝေကတိညုကတဝေရီတဲ့ကတိညုမိမိပေါ်မှာသူတော်ဘာကပြုခဲ့တဲ့ခြေစူတရားကိုတိတတ်တဲ့ပုဂ္ဂိုလ်ဟာလည်းသူတော်ကောင်းပဲသိယုံနေလားဆိုတော့မဟုတ်ဘူးသိတဲ့အတိုင်းလည်းပဲပြန်ပြီးတော့ဖော်ကျူးမိမိရဲ့ခြေစူရှင်မဆိုတာဖော်ကျူးနိုင်ရဒီပုဂ္ဂိုလ်ကိုလည်းမိမိစွမ်းနိုင်တဲ့မြတ် ကျေစုသိပြီးတော့သိတဲ့အတိုင်းကျေစုဆက်တဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းပဲကျေစုသိတဲ့ပုဂ္ဂိုလ်လည်းပါပါလိမ့်မလဲအေးသိတဲ့သိတဲ့အတိုင်းအဲ့ဒီကျေစုကိုဖော်ကျူးပြီးကျေစုဆက်တဲ့ပုဂ္ဂိုလ်ဟာလည်းပဲဘယ်လိုပုဂ္ဂိုလ်လဲသူတော်ကောင်းပဲအဲ့တော့သောတပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလိုသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကိုပေါင်းမှာနောက်သီလမိမိရဲ့စောင့်ထိန်ထားတဲ့သီလကိုလည်းပဲ စင်ကြယ်အောင်ဆောင်ထိန်တဲ့ပုဂ္ဂိုလ်အဲ့ဒီစင်ကြယ်တဲ့သီလအခြေခံပြီးတော့တမာတိပညာဆိုတဲ့အကျင့်တရားတွေကိုတကယ်တမ်းရိုးရိုးတည်တည်ပေါက်ပေါက်မြောက်မြောက်ကျင့်ကြံပွားများအားထုတ်ထားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာလည်းပဲသူတော်ကောင်းမင်းအဲ့လိုပုဂ္ဂိုလ်မျိုးကိုမိဝဲစီးကပ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်များရဲ့အဆုံးအမမရဘူးလား အဲ့ဒီပုဂ္ဂိုလ်များရဲ့ဩဝါဒတွေမနာယူရဘူးလားအဲ့ဒီတိုင်းလိုက်နာပြီးတော့မိမိကိုယ်တိုင်ကျင့်သုံးမယ်အားထုတ်မယ်ဆိုရင်မိမိကိုယ်တိုင်သူတော်ကောင်းမဖြစ်ဘူးလားသောတာပန်ရောမဖြစ်နိုင်ဘူးလားဘုန်းကြီးတို့အခါတပန်းမှာညီတော်အနန္ဒာဟာစိတ်ထဲမှာအကြံစီတစ်ခုဖြစ်ပေါ်လာလေတဲ့အဲ့ဒီသူ့ရဲ့အကြံစီကဘာလဲဆိုတော့သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကို အမိခိုရတဲ့ပုဂ္ဂိုလ်ဟာ သူတော်ကောင်းဖြစ်ဖို့အတွက်တဝက်သေးချာသွားပြီတနည်းအားဖြင့်တရားရဖို့တဝက်သေးချာသွားပြီဒါညီတော်အနန္ဒာရဲ့စိတ်ထဲကအကျဉ်းစီတကယ်ကိုသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကိုသာမိဝဲစည်းကမ်းရလို့ရှိရင်တရားရဖို့အတွက်တဝက်သေးချာသွားပြီသူစိတ်ထဲမှာတော်တော်ဝမ်းမြောက်ဝမ်းသာဖြစ်နေဒါနဲ့မြတ်စွာဘုရားထံရောက်တဲ့အခါကျတော့မြတ်စွာဘုရားကိုလျှောက်တယ် မြတ်စွာဘုရားတဲ့တပည့်တော်ယခုလိုအကြံစီဖြစ်မိပါလေတပည့်တော်ရဲ့စိတ်ထဲမှာသူတော်ကောင်းကိုသာ အမိကိုရမယ်ဆိုရင်တရားရဖို့အတွက်တဝက်သေးကြပြီလို့တပည့်တော်ရဲ့စိတ်ထဲမှာဒီလိုအကြံစီဖြစ်ပါလေဗျာမြတ်စွာဘုရားကိုလျှောက်တော့ဘုရားရှင်ကိုရောင်မြတ်ကြီးကညီပွားလိမ္မာအာနန္ဒာတဲ့သင်ဒီလိုမပြောနဲ့သင်ဒီလိုမပြောနဲ့လို့နှခွန်းဆင့်ပြီးတော့မြတ်စွာဘုရားတားမြစ် အရေးကြီးလို့လားမကြီးလို့လားရေးကြီးလို့မြတ်စွာဘုရားနှခွန်းဆင့်ပြီးတားမြစ်လိုက်တယ်။သင်ဒီလိုမပြောနဲ့တဲ့မပြောနဲ့တဲ့။သူတော်ကောင်းကိုသာအမိကိုရမယ်ဆိုရင်တရားရဖို့အတွက်တဝက်မဟုတ်ဘူးတဲ့အပြစ် အဝသေးကြတယ်၊ယာနှုံးပြစ်သေးကြတယ်။သူတော်ကောင်းသာမိဝဲရလို့ရှိရင်တရားရဖို့အတွက်ဘယ်လောက်သေးကြတယ်။ အေးရန်နှုံးပြည့်သေးကြတယ်ဒါကြောင့်မို့သူတော်ကောင်းကိုမိဝဲစည်းကရလို့ရှိရင်မိမိတို့နံပါတ်1သောတာပန်မဖြစ်နိုင်ဘူးလားသောတာပန်ဖြစ်နိုင်တယ်နံပါတ်1နောက်နံပါတ်2ကတတ္တမသဝနံသောတာပတ္တိယင်ကံတတ္တမသဝန သူတော်ကောင်းများဟောကြားတဲ့တရားကိုရိုးရိုးသေးသေးမှတ်မှတ်သားသားကြားနာရခြင်းသည် သောတပတ္တိရေငံသောတပန်ဖြစ်ခြင်းရဲ့အကြောင်းပဲသူတော်ကောင်းများဟောတဲ့တရားကိုနာကြားတဲ့အခါမှာရိုးရိုးသေးသေးမှတ်မှတ်သားသားနာကြားပါမမသားသားဆိုတာစူးစူးဆိုင်ဆိုင်ကလေးနာကြဘယ်မှကိုယ်စိတ်အာယုံဘေးကိုမပြန့်စီနဲ့တရားအာယုံပေါ်မှာပဲစူးဆိုင်ပြီးတော့နာကြအဲလိုစူးစူးဆိုင်ဆိုင်မမသားသားလေးနာကြရင် တရားရဲ့သဘောအတိတ်ပဲဒီနားမလည်ဘူးလားနားလည်ပါဘူးတခါတည်းနားလည်သွားတယ်ဒီလိုမဟုတ်လို့ရှိရင်တမန်ငါဆံငါပဲနားထောင်နေရဆိုရင်ဘလို့မှသဘောအတိတ်ပဲဒီမသိနိုင်ဒေချာစူးစူးဆိုင်ဆိုင် နာကြပြီဆိုတဲ့အခါကျတော့သဘောအတိတ်ပဲတွေကိုကောင်းကောင်းကြီးနားလည်တရားတွေ့သွားတယ်တရားမြင်သွားတယ်ဆိုတာသဘောပေါက်သွားတာဘာဖြစ်သွားတာလဲသဘောပေါက်သွားတာပဲတရားကိုသဘောပေါက်သွားတာသူ အဲ့ဒီမှာတရားတွေသဘောပေါက်ပြီးသိမြင်သွားတာအဲ့ဒါတရားတွေ့သွားတာပဲတရားမြင်သွားတာဒါကြောင့်တရားနာတဲ့အခါမှာရိုးရိုးသေးသေးစူးစူးဆိုင်ဆိုင်နာကြားခြင်းအပြင်သောတာပန်ဖြစ်နိုင်တယ်တဲ့ဒါနဲ့စပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကအနာတပင်ကျောင်းတကာကြီးသူမသမီးများရောသားလေးတယောက်ရောအဲ့လိုရှိတဲ့အထင်းမှာ အနာတပိန်တထေးချင်းနဲ့တကွသမီးများကတော့မြတ်စွာဘုရားကို နေ့စဉ်နေ့စဉ်ဆွမ်းများပြုစုစက်ကလူတန်းလှုပ်ကြွေးဝေယဝဇ္ဇရီဆွမ်းဝေယဝဇ္ဇရီအမြဲတမ်းကိုယ်တိုင်ပဲပြုပြုပြီးတော့သဟတိကဒါနမြောက်ကိုယ်တိုင်စက်ကလူတန်းအဲ့ဒီလိုစက်ကလူတန်းပြီးတော့နေ့စဉ်မြတ်စွာဘုရားဟောတဲ့တရားတွေနာကြားရတဲ့အခါကျတော့သောတပန်နေဖြစ်နေကြတယ် အဲ့ဒီထဲမှာသမီးတယောက်ကဆိုရင်အဆင့်တက်ပြီးတော့သကရာကံထိအောင်ဖြစ်နေပြီအဲ့လိုဆိုတော့ဒီမှာသားလေးတယောက်ပဲကြံတော့သားကလည်းအငယ်ဆုံးသားဆိုတော့မိဘများလိုလိုက်ပြီးတော့ဘာပဲဖြစ်ဖြစ်မိမိတို့ပဲဆောင်ရွက်နေဟိပါစီလေးနေပါစီလေးပေါ့ဒီတိုင်းပဲထားဒါပေမဲ့လို့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကစဉ်းစားတယ် ဖခင်ဖြစ်တဲ့ပုဂ္ဂိုလ်အရိယာသူတော်ကောင်းကြီးဖြစ်ပါလျက်ကင်နဲ့အားလုံးဟာမိဘတွေကဝယ်လွန်သွားကြတဲ့အခါကျတော့သူကိတိဆိုတဲ့ဘုံဘဝလေးရောက်ရှိလို့ဒီသားလေးဟာမြတ်စွာဘုရားရှင်ရဲ့အနိကလည်းဖြစ်တယ်အကြောင်းတကားအကြောင်းမှသာသမီလည်းဖြစ်တယ်မြတ်စွာဘုရားရဲ့ဆွန့်ဝေယဝဆဘာတခုမှမလုပ်ဘူးမြတ်စွာဘုရားလာလို့ထွက်ပြီးတော့ကြောရမှမသိဘူး မြတ်စွာဘုရားတရားဆိုတာအဝေးကြီးပေါ့အဲ့တော့တားအတွက်သူစိတ်ပူပန်းလာတယ်တာသမီမကောင်းရင်ဘသူကောင်းလဲမိဘကောင်းပြီတာသမီမလိမ္မာတာဒါမိဘကြောင့်ပဲတာသမီမယင်ကြီးတာလည်းမိဘကြောင့်တာသမီဘာသာတရားတွေနဲ့ကင်းကွာသွားတာလည်းမိဘကြောင့်ပဲအကုန်လုံးကပြန်စဉ်းစားကြည့်မိဘပဲအဲ့တော့ဒီအနာတပင်တထေးကြီးကသူ့ရဲ့သားလေးကို သူတို့လိုပဲအရိယာပုဂ္ဂိုလ်ဖြစ်စေခြင်းနဲ့ပယ်လေးပါလွတ်စေခြင်းနဲ့ဒါကြောင့်ဘယ်လိုပြုလုပ်ရပါမလဲဒီသားလေးကိုဘယ်လိုဆွဲဆောင်ရပါမလဲနဲ့အမြဲတမ်းစိတ်ကူးနေရာကနေပြီးတော့သားဖြစ်တဲ့ပုဂ္ဂိုလ်ကတကယ်ချင်းပေါင်းသင်းနေနဲ့ပြောဖို့ပါဖို့အတွက်တရားငွေလိုတဲ့အတွက်ဖခင်တန်လာတောင်းတယ်ဒါကတော့နေ့စဉ်နေ့စဉ်သုံးဖို့ဆိုတာကတော့ကြည့်ရတာ အိမ်မှာရှိတဲ့မိဘတွေအိမ်မှာရှိတဲ့အမေတို့အမတို့ဒီလိုစီကနေပြီးတော့လွှဲအပ်ထားပြီးတော့နေ့စဉ်သုံးလို့ရပုံရပါတယ် များများလိုချင်တဲ့ခါကျတော့ဘခင်စီကတောင်းရအဲ့ဒီမှာဘခင်တန်တောင်းတဲ့ခါကျတော့မှအဲ့ဒီမှာနာတွင်တထေးကြီးကဒီနေရာတော့အကွက်ဝင်လာပြီအဲ့တော့သားလေးကိုအပေးအယူလုံးမှပဲဆိုပြီးတော့သားနဲ့အပေးယူလုပ်ကြတယ်သားကြီးမင်းလိုချင်တဲ့ငွေကိုလည်းအတပြားငွေကိုလည်းအဖေပေးမယ်သားကလည်းအဖေဖြစ်ချင်တာကိုသားကပြုလုပ်ပေးမှဖြစ်မယ်လုပ်ပေးမယ်ဖေဘာလုပ်ရမှာလဲပေါ့ဒီလိုဆိုရင်သားရင် ဥပုံနေ့အဲ့ဒီဥပုံနေ့မှာတရင်သီလာလေးဥပုသီလာလေးစောက်တည်ပေးပါအဲ့လိုဥပုသီလာစောက်တည်လို့ရှိရင်သားလိုချင်တာအားလုံးအဖေပေးပါမယ်။ကောင်းပြီဒီလိုဆိုရင်ကျွန်တော်သွားမယ်ဆိုပြီးတော့ဘုရားကျောင်းသွားဇေဒဝန်ကျောင်းတိုက်ကြီးသွားဇေဒဝန်ကျောင်းတိုက်ကြီးမှာကျောင်းတွေကအများကြီးလေကျောင်းတွေကအများကြီးဆိုတော့အဲ့ဒီမှာမြတ်စွာဘုရားထံတောင်းမရောက်ပါဘူးတင့်တော်တဲ့ကျောင်းမှာပဲနေတင့်တော်တဲ့ကျောင်းမှာအိတ်မြတ်စွာဘုရားတရားပွဲတရားမနာဘူး မနဲ့အာယုံကျင်းလို့လင်းတဲ့အခါကျတော့ဘုရားမှုရှိတဲ့တန်ဃာတော်တွေဟာအနာတမီတထေးအိမ်မှာရာဂူစွမ်းဖုံးပြီးကြွအဲလိုကြွတဲ့အခါကလည်းကြတော့ဘုရားအမှုရှိတဲ့တန်ဃာတော်တွေကြွလာတဲ့အခါဘခင်ဖြစ်တဲ့ပုဂ္ဂိုလ်ကသူသားကိုပဲလှမ်းပြီးအဝေးမှာလှမ်းကြည့်တန်ဃာတော်တွေရဲ့နောက်ကပန်းလာတန်ဃာတော်ရဲ့နောက်ကပန်လာတဲ့သားကိုလှမ်းပြီးကြည့်လိုက်တဲ့အခါကျတော့သားရဲ့အိန္ဒြေကိုကြည့်တဲ့အခါအိန္ဒြေမရဖြစ် အဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဘလို့မှငါတို့သားလေးတရားမရခဲ့သေးဘူးဆိုတာသိတယ်ဘုရားရဲ့အဆုံးအမတွေမရခဲ့သေးဘူးအိမ်ရောက်တယ်ဆိုရင်ပဲဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီမှာယာကုဓမင်းကျွေးတဲ့အခါကလည်းကြတော့မဟုတ်ဘူးပေးစရာရှိတာအဲ့ဒါသူလိုချင်တာအဖေနဲ့ပြောထားတဲ့အတိုင်းပဲသူဥပုသောက်ခဲ့ပြီအဲ့ဒီမှာပေးပါဆိုတော့အဲ့ဒီမှာငွေတို့ချပေးရအဲ့ဒီလိုနဲ့အချိန်ခါကိုစောင့်နေရင်ကနေပြီးတော့နောက်တစ်ချိန်ဖခင်တန်ကနေပြီးတော့တပြန်လာတောင်းတဲ့အခါကျတော့ ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ငါသားလိုချင်တာထက်အဖေကအသက်ပြားတရားမကဘူးတထောင်ပေးမယ်ဒါပေမဲ့သားကလည်းပဲအဖေလို့အဖေဖြစ်စေချင်တဲ့အတိုင်းလုပ်ပေးရလုပ်ပေးမယ်ဖေသားကတိပေးတယ်ပေါ့ဒီလိုဆိုရင်မြတ်စွာဘုရားဟောတဲ့တရားလေးတကားထားပြန်ပြီးတော့အဖေကိုเจ้าကပြန်လာရင်အဖေကိုပြန်ဟောပြအဲ့ဒီတကားထားပြန်ဟောပြနိုင်ရင် အဖေသားဟိုအတပြာတထောင်ထိအောင်ပြီးမယ်ဆိုတော့ကောင်းပြီအဲဒီမှာစေတဝန်เจ้าကိုသွားဟိုတုန်းကလို့အရင်တစ်ခေါက်လို့เจ้าညိုเจ้าညာအိတ်လို့ရပါမလားမရပါဘူးအဲတော့မြတ်စွာဘုရားတရားပွဲကိုသွားပြီးတော့တရားကိုနားတယ်တရားနာတဲ့အခါကျတော့တရားကိုဒီမှာပြန်ဟောပြရမှာဆိုတော့မှတ်မိအောင်စူးစူးဆိုင်ဆိုင်မနာရဘူးလားစူးစူးဆိုင်ဆိုင်နာရအဲဒီမှာတရားတက္ကထာလေးဟောလိုက် သူကတေချာမှတ်မှတ်သားသားလေးနားလိုက်မှတ်မိမယ်ကြံလိုက်မြတ်စွာဘုရားနောက်တကားထားပြောင်းပြီးဟောလိုက်မြတ်စွာဘုရားသိတယ်လေဒီမှာကံလာရဲ့အကြောင်းကိုမြတ်စွာဘုရားသိနေတယ်သူတေသေးချာချာစူးစိုက်စိုက် နားနေတယ်အဲဒီမှာဒါလေးမှတ်မိသွားရင်တကားထားရပြီဆိုရင်သူထသွားမယ်အဲဒါကြောင့်မို့ဒါကိုမမှတ်မိအောင်မို့ဒီကာထာလေးတခါနဲ့ဆုံးလိုက်နောက်တကားထားကူးသွားလိုက်အဲဒီလိုနဲ့တခါနဲ့တရားကြီးဟောလိုက်တာမြတ်စွာဘုရားတရားကိုသေးသေးချာချာစူးစူးစိုက်စိုက် ရိုးသေးသေးမှတ်မှတ်သားသားနားတဲ့ခါကျတော့မြတ်စွာဘုရားဟောတဲ့တရားတွေကိုအားလုံးသူသဘောပေါက်တရားဒေသနာဆုံးတဲ့အခါကာလကြတော့အဲ့ဒီကာလသောတပတ္တိမဉ္ဇဏ်ပူညာဆက်ရောက်ပြီးတော့သောတပန်အရိယာပုဂ္ဂိုလ်ကြီးဖြစ်သွားဒါတရားကိုမယုံမသိနာလို့လားရိုးရိုးသေးသေးနာလို့လားအေးမှတ်မှတ်သားသားရိုးရိုးသေးသေးနာကြလိုက်တဲ့အတွက်တရားသဘောပေါက်ပြီးတော့တရားဆုံးနာတဲ့တပြိုင်တည်းသောတပန်အရိယာပုဂ္ဂိုလ်ကြီးဖြစ်သွား အဲဒီမှာမြတ်စွာဘုရားမှုရှိတဲ့တန်ဃာတော်တွေမနဲ့အာယုံချင်းလို့လင်းတဲ့အခါအနာရမင်းတထေးအိမ်ကိုကြွတဲ့အခါကျတော့အနာရမင်းတထေးကသူ့ရဲ့သားကိုပဲလှမ်းပြီးတော့မျှော်ကြည့်ခလန်းလန်းကသားရဲ့လာနေတဲ့အနေထားကိုကြည့်လိုက်တဲ့အခါကျတော့မှငါသားဒီတခါတရားတွေရလာခဲ့ပြီဆိုချက်ချင်းသဘောပေါက်သွားတယ်။ဘာကြောင့်လဲခြိလန်းတိုင်းခြိလန်းတိုင်းမှာတတိလွတ်သလားမလွတ်ဘူးလားလုံးဝတတိမလွတ်တော့ တန်ဃာတော်တွေအတွက်တန်ဃာတော်တွေအတိုင်းပဲခြေလန်းတိုင်းခြေလန်းတိုင်းကိုသတိမလွတ်ဘူးအိန္ဒြေကလည်းစက္ကုံတရေချပြီးတော့တခါလဲရှုမှတ်မှုနဲ့လားအဲ့ဒါကိုမြင်တဲ့အခါကျတော့မှအနာရမင်းတတိကြီးကကျဉ်းနှံ့အားရသွားတယ်ဆိုလိုရင်းကတော့သူတော်ကောင်းများဟောကြားတဲ့တရားကို နာကြားတဲ့အခါမှာရိုးရိုးသေးသေးမှတ်မှတ်သားသားနာကြားခြင်းအပြင်လည်းပဲဘုန်းကြီးတို့သောတာပန်မဖြစ်နိုင်ဘူးလားဗျာအေးသောတာပန်ဖြစ်နိုင်တယ်ဒါကြောင့်မို့ တရားနာတဲ့အခါကာလမှာတော့ဖြင့်တည်တည်ချာချာမှတ်မှတ်သားသားနာကြဖို့စူးစူးဆိုင်ဆိုင်နာကြဖို့အဲလိုစူးစူးဆိုင်ဆိုင်မှတ်မှတ်သားသားလေးနာကြပြီဆိုရင်ကတော့တေချာပေါက်မိမိသောတာပန်ဖြစ်နိုင်တယ်သောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါပဲဒါကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုတာလည်းပဲတရားပွဲတွေဆိုတာကတော့အများကြီးပဲဒါပေမဲ့တရားပွဲတွေအများကြီးပဲမဲ့အဲဒီမှာတရားနာတဲ့အခါကာလမှာ ဘုန်းကြီးတို့ဘာခေါ်လဲပွဲတောပွဲမှာပွဲကြည့်တယ်လို့ပဲတောပွဲမှာပွဲကြည့်တယ်လို့ပဲတရားနာရင်လည်းဓမ္မလက်ထဲမှာလည်းစားစရာတွေကင်စားနေတယ်စားစရာတွေကင်စားပြီးတော့နေတယ်တရားပွဲပြီးလို့ရှိရင်ဘုန်းကြီးတို့ဟိုရက်ွက်ထဲမှာပိတ်ကားကြီးထောင်ပြီးတော့ရုပ်ရှင်ပြတာတွေရှိတယ်လေဒီခေတ်မှာတော့အဲ့ဒါမရှိတော့ဘူးပေါ့ TV ပြတယ်ပေါ့အဲ့ဒါပြတဲ့အခါကျတော့ ဒါလာကြည့်တဲ့ပုဂ္ဂိုလ်တွေဟာပါလာတဲ့စားစရာတွေနေကြစီလောတွေမြေပဲစားမြေပဲစားလောတွေပွဲလောတွေအချင်းပေါင်းတွေဒါတွေအကုန်လုံးယူလာပြီးတော့စားတယ်။အဲ့ဒီမှာအဲ့ဒီလိုပဲသူတို့ပွဲကြည့်ပြီးလို့ပြန်သွားတဲ့အခါမှာကြံရက်တာတွေက အမိုက်တရိုက်တွေမကြံရဘူးလား။အကုန်လုံးမြေပဲဂွန်နေရောနေကြစီဂွန်နေရောအကုန်လုံးကအမိုက်တရိုက်တွေပလတ်စတစ်တွေပွလို့အဲ့ဒီလိုပဲကိုမြန်မာနိုင်ငံမှာအချို့နာမည်ကြီးပုဂ္ဂိုလ်ရဲ့တရားပွဲတွေမြန်ဆိုရင် တရားပွဲပြီးရင်တရှိလောက်ရတဲ့ပုဂ္ဂိုလ်မသက်သာအဲ့ဒီအမိုက်တရိုက်တွေကတောင်းနဲ့အများကြီးရချွတ်ချွတ်အေးဟိုဟာဆာလာအေးကြီးတွေနဲ့ထင်ရအဲ့တော့တရားကိုနာကြတာဒါရိုးရိုးသေးသေးနာတာဟုတ်ရဲ့လားမဟုတ်ဘူးအပျော်သဘောမျိုးလာနာတဲ့သဘောမျိုးပဲအဲ့လို အပျော်သဘောမျိုးလေးလာနာယုံနဲ့တော့ဖြင့်တရားတွေရနိုင်ပါမလားမရနိုင်ဘူးတကယ် တရားရဖို့ဆိုရင်ဘုန်းကြီးတို့ယောဂီများတေချာရိုးရိုးသေးသေးစွတ်စွတ်ဆိုင်ဆိုင်မှတ်မှတ်သားသားလေးနာကြလို့ရှိရင်တရားသဘောတွေပေါက်ပြီးတော့တရားဆုံးတဲ့အခါမှာတရားသိဉာဏ်တူတွေမရနိုင်ဘူးလားဗျာရနိုင်တယ်နောက်တကနံပါတ်3ကယောနိသောမနတိကာရောသောတာပတ္တိယင်ကံယောနိသောမနတိကာရဆိုတာတင့်လျော်စွာနှလုံးသွင်းတာ ဘယ်လိုနှလုံးသွင်းတာလဲဒီသိနေရောဆိုတာနှလုံးသွင်းတာသိနေရောဆိုတာနှလုံးသွင်းနေဆိုတာတကယ်ကိုကောင်းတဲ့ဘက်ကနေယူပြီးတော့နှလုံးသွင်းသွားတာပါပဲနှလုံးသွင်းမှန်ဖို့အရေးကြီးတာဘာမှန်ဖို့အရေးကြီးလဲအေးနှလုံးသွင်းမှန်မှပဲဘုန်းကြီးတို့ယောဂီများအကုန်လုံးကရှေ့ကိုဆက်ပြီးတော့မှန်ကန်သွားတယ်နှလုံးသွင်းမှားပြီဆိုရင်အယူအဆတွေရောဘာဖြစ်သွားလဲမှားသွားပြီအတွေးခေါ်တွေရော အားလုံးမှားသွားပြီနှလုံးသွင်းမှားတာနဲ့အကုန်လုံးလိုက်ပြီးတော့တောက်လျှောက်မှားသွားနှလုံးသွင်းမှန်လို့ရှိရင်အယူဆတွေလည်းမှန်တယ်အတွေးခေါ်တွေလည်းမှန်တယ်အားလုံးမိမိပြုလုပ်သမျှတွေဟာအားလုံးမှန်ကန်သွားတယ်ဒါကြောင့်မို့နှလုံးသွင်းမှန်ဖို့အရေးမကြီးဘူးလားအဲဒါနှလုံးသွင်းမှန်တယ်ဆိုတာဘုန်းကြီးတို့မြတ်စွာဘုရားကတပ်ပိသင်္ခါရအနိစ္စယုံနာဓမ္မသင်္ခါရတရားတွေကိုမြဲတယ်ဟောသလားမမြဲဘူးဟောသလားမမြဲ မမြဲဘူးလို့ဟောတယ်။ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲဒီတရားတွေနဲ့စပ်ပြီးတော့နှလုံးသွင်းတဲ့အခါကလည်းကြတော့မြတ်စွာဘုရားကမမြဲဘူးလို့ယုတ်တရားတွေကလည်းမမြဲဘူးနံတရားတွေလည်းမမြဲဘူးလို့ဟောကြားထားတယ်။ကိုယ်ကလည်းပဲနှလုံးသွင်းဆင်ခြင်တဲ့အခါကလည်းကြတော့အဲ့ဒီဘက်ကိုစိတ်ကိုညှောပြီးတော့မမြဲတဲ့အနေအားဖြင့်နှလုံးသွင်းရမှာဆင်ခြင်ရမှာ အဲ့လိုနှလုံးသွင်းဆင်ခြင်တာကိုနှလုံးသွင်းမှန်တယ်လို့ဒီလိုခေါ်တယ်။နောက်ပြီးတော့သဗ္ဗေသင်္ခါရဒုက္ခအလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေချမ်းသာတယ်ဟောသလားဆင်းရဲတယ်ဟောသလားဆင်းရဲတယ်လို့ဟောတာအဲဒီတော့နှလုံးသွင်းဆင်ခြင်တဲ့ပုဂ္ဂိုလ်ကလည်းဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲဒီယုတ်တရားနံတရားတွေဟာဆင်းရဲတဲ့တရားတွေပဲဆင်းရဲကြောင်းတရားတွေဆင်းရဲတရားတွေပဲဆိုတာကို အဲ့ဒီလိုဆင်ခြင်တာနှလုံးသွင်းတာကိုနှလုံးသွင်းမှန်ကန်တယ်လို့ဒီလိုခေါ်တယ်။နောက်သဗ္ဗေဓမ္မာအနတ္တာအလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေဒီတရားတွေဟာအစိုးရတဲ့တရားလားအစိုးမရတဲ့တရားတွေလားအစိုးမရတဲ့တရားတွေကိုစိုးကိုပိုင်ဘာမှမဟုတ်ဘူးသဘောတရားတွေပဲသူသဘောတိုင်းသူပဲအဲဒီလိုအစိုးမရတဲ့တရားတွေလို့မြတ်စွာဘုရားဟောတာတယ်အခုမိမိတို့ ကိုယ်တိုင်ခန္ဓာကိုကြည့်ပြီးဆင်ញင်လိုက်တဲ့အခါယုတ်တရားနံတရားတွေဆင်ញင်လိုက်တဲ့အခါမှာလည်းပဲအဲ့ဒီအစိုးမရတဲ့အနေအားဖြင့်နှလုံးသွင်းဆင်ញင်တာကိုဒါနှလုံးသွင်းတာဆင်ញင်တာကိုဒါနှလုံးသွင်းမှန်တယ်လို့ခေါ်ပါနှလုံးသွင်းမှန်မှလည်းပဲသီလသမာဓိပညာဆိုတဲ့မေခင်တရားတွေဖြစ်တယ်နှလုံးသွင်းမှန်မှဘာတွေဖြစ်တယ်သီလသမာဓိပညာဆိုတဲ့မေခင်တရားတွေဖြစ်ပါတယ် ဒီမဲခင်တရားတွေဖြစ်မှလည်းပဲဘုန်းကြီးတို့ဒီမဲခင်တရားတွေကြင့်ကြံပွားများအားထုတ်မှလည်းပဲသောတာပန်ဖြစ်နိုင်တယ်။ဘာတရားတွေကြင့်ကြံအားထုတ်မှလဲဒီမဲခင်တရားတွေကိုကြင့်ကြံပွားများအားထုတ်ရင်အဲ့ဒီပုဂ္ဂိုလ်သောတာပန်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါသောတာပန်ဖြစ်နိုင်တယ်အခုဘုန်းကြီးတို့ယောဂီများကျင့်ပွားအားထုတ်နေတယ်ဆိုတာဒီမဲခင်၈ပါးတရားတွေပါပဲဘာတရားတွေလဲမဲခင်၈ အေးမဂ်ကင်၈ပါးတရားတွေဒီတရားတွေကိုကိုဘုန်းကြီးတို့ယောဂီများအကျင့်ကြံပွားများအားထုတ်နေတယ်ရှုမှတ်တိုင်းရှုမှတ်တိုင်းထိုင် ပြီးတော့ရှုမှတ်နေရင်လည်းပဲဒီမဂ်ကင်၈ပါးတရားတွေပါဝင်တာပဲရက်ပြီးတော့ရှုမှတ်တဲ့ခံမှလည်းပဲမဂ်ကင်၈ပါးတရားတွေပါဝင်တာပဲဈဉ္ညာလျှောက်ပြီးရှုမှတ်နေတဲ့ခံမှလည်းမဂ်ကင်၈ပါးတရားတွေပါဝင်တာပဲနောက်ဆုံးအိယာကိုလျှောင်းဆက်ပြီးရှုမှတ်နေရင်လည်းပဲမဂ်ကင်တရားတွေမပါဘူးလားပါပါလေ ဒီမဲ့ခင်တရားတွေဘာပုံနဲ့စပ်ပြီးတော့ဘုန်းကြီးတို့တေချာလေးဘုန်းကြီးတို့ရှင်းပြလို့ရှိရင်အခုတရားအထုတ်တော့မယ်ဆိုတဲ့ပုဂ္ဂိုလ်ဟာသီလမဆောက်တည်ဘူးလားဆောက်တည်ပါသီလဆောက်တည်တယ်သီလဆောက်တည်တဲ့အခါကျတော့ဘုန်းကြီးတို့၅ပါးသီလပဲဆောက်တည်ဆောက်တည်၈ပါးသီလပဲဆောက်တည်ဆောက်တည်၅ပါးသီလနဲ့လည်းတရားအထုတ်လို့ရတယ်နော်၈ပါးသီလနဲ့လည်းတရားအထုတ်လို့ရတယ်နော်ဘယ်အချိန်ပဲဖြစ်ဖြစ်ဘုန်းကြီးတို့ယောဂီများသီလကိုဆောက်တည်ပါ တထိုင်လေးစောက်တည်နိုင်ရင်တထိုင်သီလကုသိုလ်မရဘူးလားမရပါဘူးအခုဘုန်းကြီးတို့ဒီမှာယောဂီတွေရှိတဲ့အတွင်းဘုန်းကြီးအခုညပိုင်းမှလည်းပဲရှစ်ပါးသီလပဲပေးပါတယ်ရှစ်ပါးသီလပေးလို့ဟာငါတို့ကရှစ်ပါးသီလမစောင့်နိုင်ဘူးအိမ်ပြန်ရင်စားကြအောင်မယ်တောက်ကြအောင်မယ်အတူတကွနေထိုင်ကြအောင်မယ်အဲ့တော့ရှစ်ပါးသီလမယူနိုင်ဘူးဆိုပြီးတော့ကိုကဒီရှစ်ပါးသီလကိုလိုက်ပြီးတော့မယူလို့ရှိရင်အဲ့ဒီပုဂ္ဂိုလ်သီလကုသိုလ်ရပါမလားမရပါဘူး ကဲမိမိတထိုင်အတွင်းရိတ်တံမှာတထိုင်အတွင်းလေးအခုတရားနာနေစဉ်အတွင်းဒီအတွင်းလေးကိုငါဒီသီလစောက်တည်မယ်ဆိုတဲ့ကာလပရိယန္တကာလပိုင်းခြားလိုက်ဘာပိုင်းခြားရမလဲအေးအချိန်ကာလလေးကိုပိုင်းခြားလိုက်မိမိဒီမှာတရားနာနေစဉ်အတွင်းမှာရှင်ပါသီလစောက်တည်မယ်တရားနာပြီးပြီဆိုရင်ဒီရှင်ပါသီလရှိသေးရလားမရှိတော့ဒါကြောင့်မို့ သီလကိုကိုကဘယ်ချိန်ပဲဖြစ်ဖြစ်ဘာတွေပဲလုပ်ခဲ့ရပဲဖြစ်ဖြစ်ကြုံလိုပဲဖြစ်ဖြစ်ဒီမှာသီလပေးနေပြီဆိုရင်၅ပါးသီလပေးပေး၁၀ပါး၈ပါးသီလပေးပေးအဲ့ဒီသီလကိုမိမိခံယူစောက်တည်လိုက်တထိုင်ကိုတထိုင်တွဲမှသီလစောက်တည်မယ်ဆိုပြီးတော့စောက်တည်လိုက်လို့ရှိရင်အချိန်ပိုင်းချမ်းနဲ့စောက်တည်လိုက်တဲ့အတွက်အဲ့ဒီပုဂ္ဂိုလ်ဒီနေ့သီလကုသိုလ်ရမသွားဘူးလားရသွားတယ်ဘုရားတို့မြန်မာနိုင်ငံမှာတော့တခါတရံမှာ သီလဆောက်တည်တဲ့အခါမှာတရားကြီးတွေကသီလဆောက်တည်တယ်သီလဆောက်တည်တဲ့အခါမှာတရားချပေးတယ်သူရမေရအသိကဘုချပေးတယ်ဆိုငြိမ်းနေတယ်လိုက်မဆိုသူရမေရအသိကဘုချပေးလိုက်မဆိုဒီလိုကဝိကလဘောဓနာသိကဘုချပေးလိုက်တယ်လိုက်မဆိုဟိုပထမပိုင်းတော့ပါဏိပါဒဝေရမဏိသိကဗရဏသမารရဲ့ဆိုတယ် ဒါရိနာရနာဆိုရဲကာမိသမိဇာဇာနာဆိုရဲအဲအဲ့ဒီလိုဟာတွေတချို့သူတို့မထိနိုင်တဲ့ဟာတွေကြံသူတို့မဆိုဘူးတိုင်းပါဇက်ပိတ်ထားတယ်တကယ်တော့ဒီသီလလေးကိုလိုက်ပြီးတော့ဆိုလိုက်ခြင်းအပြင်စောင့်စောင့်ထင်းလိုက်ခြင်းအပြင်အဲ့ဒီပုဂ္ဂိုလ်သီလကုသိုလ်မရဘူးလားရတယ်ဒါကြောင့်တထိုင်ကိုယ့်အကိုကာလအချိန်ပိုင်းချလိုက်ဘာကိုပိုင်းချမလဲအချိန်ပိုင်းချမယ်အကြောင်းဆိုရင်လည်းပဲအကြောင်းတွင်းမှာဒီအကြောင်းတွင်းမှာငါဒီရှင်ပါသီလစောင့်တည်တယ် ဒီကြောင့်ပြင်ရောက်ပြီဆိုရင်ရှင်ဘာသီလမဟုတ်တော့အခုလည်းပဲဒီမှာလည်းပဲတရားနာနေစဉ်အချိန်လေးမှာမိမိရှင်ဘာသီလစောင့်တည်မယ်တရားနာပြီးရင်ရှင်ဘာသီလအဲတရားနာပြီးရင်ရှင်ဘာသီလမဟုတ်တော့ဘုန်းကြီးတို့ဟိုရန်ကုန်မှာဘုန်းကြီးရိတ်တံမှာပေါ့အဲတချို့တက္ကမကြီးတွေကလည်းပဲအဲဒီလိုပြင်ရဆင်ရမှစိတ်ထဲမှာအဲနေတာထိုင်တာရှိတာနဲ့တူပါတယ်အဲဒါဘုန်းကြီးကဒါတွေကိုအနဲ့မြန်မှပြန်ဆိုပြီးတော့ပေးတယ် နဲ့ညမှာပြန်ဆိုပေးတဲ့အခါကာလကြတော့အဲ့ဒီဒကမာကြီးတယောက်ကဆရာတော်ကသူ့ကိုရွဲ့ပြီးဒီလားဒီချပေးနေတယ်လို့သူကပြောတယ်တကယ်တော့မဟုတ်ပါဘူးဘုန်းကြီးဒီထဲမှာအကုန်လုံးကိုသူတို့နားလည်သွားစေခြင်းလို့ဗန္တိပါဒဝေရမဏိတိကပရံသမารိယာမိဆိုတာဩသူ့တက်တချင်းမှာရှောင်ကျင်ပါဤဒါအသက်တချင်းကရှောင်ကျင်တဲ့တိခါဘုပ္ပနာအရိနာဒနာဝေရမဏိတိကပရံသမารိယာမိ သူတို့အားရဲ့ပစ္စည်းဥစ္စာတွေကိုခိုးယူခြင်းမှမတရားယူခြင်းမှရှောင်ခြင်းမှဤဒါတွေသိပြီးတော့ကိုယ့်အကိုစောင့်ရှောက်နိုင်အောင်ရှောင်ခြင်းနိုင်အောင်မို့အဲ့ဒီလိုဆိုတော့ဘုန်းကြီးကအဲ့ဒီလိုအကုန်လုံးအနစ်မြန်မှပြန်ဆိုပြီးတော့ချပေးတဲ့အခါကလည်းကြတော့အဲ့ဒီမှာသူကလည်းပဲမကျေနပ်ဘူးပေါ့ဟိုမှာစုံမိတဲ့အခါကျတော့ဇင်ယာတော်ကသူ့ကိုရွက်ပြီးတော့ဒီဟာကိုပေးတယ်ပေါ့ဒီလိုဆိုတယ်ပေါ့အဲ့ကြတော့ဘေးကပုဂ္ဂိုလ်တွေကလည်းအဲ့လိုဆိုရင်တဲ့ရှင်မလင်းငင်းနဲ့ပေါ့တဲ့မလင်းငင်းနဲ့ပေါ့ မဟုတ်ဘူးလေတဲ့အခုအင်္ဂါလိမ့်လာခဲ့တာပဲတဲ့သီလစောင့်တည်ပြီးတော့လိမ့်လာမှမဟုတ်ပဲတဲ့သူကပြောတယ်အင်္ဂါနေ့လိမ့်လာခဲ့တာပဲတဲ့အဲဒါသီလစောင့်တည်ပြီးမှလိမ့်လာမဟုတ်တော့တဲ့သူအပြင်းဖြစ်ပါဘူးတဲ့သီလမကျိုးဘူးတဲ့သူကလည်းပြောတယ်အဲ့ဒါနဲ့သူတို့ကအငင်းကုန်တွေဖြစ်ပြီးတော့ဘုန်းကြီးစီလာတယ်အဲဟိုတက္ကမကြီးကလည်းသူကအင်္ဂါနေ့ဖိလိမ့်လာတာပဲပန်းမပန်းတာတမဲပဲအဲ့ဒါဥုံလေးလေးပဲတခါတည်းဖွေးနေတာပဲလိမ့်လာတာ အဲ့လိုပဲပမ္မပန္နာတမဲပဲဒီလိုလာနေတယ်နောက်ကြတော့သူတို့ချင်းသူတို့ချင်းဟွာလုတ်ပြီးဖြစ်ပြီးတော့လာတယ်ဒါနဲ့ဘုန်းကြီးစီရောက်တော့တပည့်တော်ကတဲ့အိမ်ကတွေကလိမ့်လာတာတဲ့သီလမယူခင်တည်းကလိမ့်လာတာဆိုတော့တဲ့တပည့်တော်သီလတွေပါလေပြက်တာတွေရှိသေးရဲ့လားတဲ့မရှိပါဘူးလို့ဘုန်းကြီးကပြောတယ်ကဲတဲ့သူကပြောတာအနိုင်ရသွားတာပေါ့ဒါပေမဲ့လို့တက္ကမကြီးဟာဒီခုဒီနေ့တည်င်းနေ့နော်ဟုတ်တယ်တဲ့ သီလယူဖို့ကိုရည်ရွယ်ခဲ့သလားသီလယူဖို့လည်းယူဖို့ကိုရည်ရွယ်ပြီးတော့လာခဲ့တာလေအဲ့ဒီလိုဆိုရင်လို့သီလယူတဲ့ပုဂ္ဂိုလ်ဟာဒီပန်းနန္တာရှောင်ကျင်ရမယ်ဆိုတာရောဒီအမွေးနန္တာတွေရှောင်ကျင်ရမယ်ဆိုတာရောတက္ကမကြီးသိနေပြီမဟုတ်လားလို့တမဗျာဒီလိုဆိုရင်ဘာလို့ဒါတွေကိုလိမ့်လာခဲ့ရတာလဲလို့သီလယူမယ်လို့ကိုကစိတ်ကတခါတည်းရည်ရွယ်ပြီးရိတ်တာလာခဲ့တာဆိုရင်မလိမ့်သင့်ပါဘူးလို့အဲလိမ့်လို့ခုနကတော့ ကိုကပြင်ဘက်ကလိမ့်လာခဲ့တယ်ဆိုလို့သီလယူပြီးမှလိမ့်တာမဟုတ်လို့သီလမကျိုးဘူးဆိုပေမဲ့လို့အဲ့ဒီမှာသီလကတော့မစင်ကြဲတာတေချာနေတယ်လို့ကိုယ်စိတ်ကသီလယူမယ်လို့လဲစိတ်ကူးပြီးတော့ရိတ်တန်လာတယ်ဒါတွေကိုလည်းတခါလဲလိမ့်လာခဲ့တယ်ဆိုရင်တော့ဒါအဆင်မပြေဘူးအဲ့တော့တကယ်လို့သီလမယူဘူးအကြောင်းအားလျော်စွာပွဲနေပွဲတိုင်းတစ်ခုကနေပြီးတော့ရိတ်တာကိုဝင်လာတာအဲဝင်လာတဲ့အတွက်ကြောင့်မို့သီလဆောက်တည်ရတယ်ဒါအပြစ်မရှိပါဘူးလို့ အကိုကပွဲနေပွဲတိုင်းကနေလာတာလေသီလယူဖို့ရည်ရွယ်ချက်မရှိဘူးမရှိဘဲနဲ့လိမ့်လာခဲ့တယ်ဆိုရင်ဘာမှပြစ်မရှိဘူးသို့တော့သီလဆောက်တည်ဆောက်တည်လို့လည်းပဲသီလမရဘူးလားရတယ်အဲ့ဒီပုံကမျိုးကြတော့သူကတထိုင်ဆောက်တည်မယ်ဆိုတထိုင်ရသွားပြီအဲ့လိုဆောက်တည်ရင်ရနိုင်ပါတယ်လို့ပြောရတယ်ဒါကြောင့်သီလဟာလည်းပဲဘုန်းကြီးတို့တကယ်တမ်းဆောက်တည်မယ်တေချာစင်ကြယ်ခြင်းနဲ့ဆောက်တည်မယ်ဆိုရင်ကတော့ကိုယ့်ရဲ့မွေးနှံသားတွေလိမ့်ကျဲမှုရှောင်ရမယ်နောက်ပြီးတော့လည်းပဲဝိကလဘောဇနာသိက္ခာဘုံနဲ့ဆက်လို့ဆိုရင်လည်းပဲ ဘုန်းကြီးတို့ယဟန်တန်ဃာတော်များခဲ့သို့ညမှာအဖက်ကစမစားရဘူးအရေပဲသုံးအောင်ဘာကိုသုံးဆောင်ရမှာလဲအရေပဲသုံးဆောင်ရမယ်အရေပဲသုံးဆောင်ရမယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာညနေပိုင်းမှာကျမ်းမာရေးရရင်နွေးအပူကိုသုံးရမယ်ဆိုရင်တောင်လက်ဖက်ချောင်းမပါတဲ့ရင်နွေးအဖြူတွေကိုသာ သုံးဆောင်ပါဓမ္မကုသီလစင်ကြယ်မယ်တကယ်လို့လက်ဖက်ချောင်းတွေပါပါမယ်ဆိုရင်တဲ့ အဲ့ဒီပုဂ္ဂိုလ်ဟာထမင်းစားတာနဲ့အတူတူပဲတဲ့ဝိကလာဘောဓနာသိက္ခာပုပြက်တယ်တဲ့ကဲအဲ့လိုဆိုတော့ညာချင်းဆိုတာတွေစဉ်းစားစရာပဲနော်ဟုတ်တယ်မလားဒါတွေစဉ်းစားစရာတွေဖြစ်လာပြီနော်တကယ်တမ်းကျတော့ဒီမှာလက်ဖက်၆ဖက်၄တောင်မအပ်လို့ရှိရင်ညာချင်းဆိုတာရောအပ်နိုင်ပါမလားလုံးဝမအပ်နိုင်ဘူးဒါကုသီလာကိုကိုယ့်အကူစင်စင်ကြဲကြဲစောင့်ထိန်မယ်ဆိုရင်တော့လုံးဝဒါတွေကိုရှောင်ပါဟုတ်တယ်မလား ကဲဘာပဲဖြစ်ဖြစ်သူများရောရောလိုက်မယ်သူများရင်းရင်းလိုက်မယ်ဆိုရင်တော့သွားဒါပဲရှိတယ်လေဟုတ်တယ်မို့လားအဲ့တော့တကယ်ကိုကိုယ်တီလာကိုတကယ်စင်စင်ကြဲကြဲနဲ့ဖြစ်ချင်တယ်ဆိုရင်ကတော့လုံးဝဒါကိုမအပ်ဘူးဆိုရင်ရှောင်ပါတချို့ပုဂ္ဂိုလ်တွေကဘုန်းကြီးကိုလာပြီးလျှောက်ကြတယ်ဆရာတော်နဲ့ကော်ဖီချမ်းလေးဘာချမ်းလေးမှမရဘူးလို့ပြောလိုက်တယ်ဘုန်းကြီးတီလာအဲတချို့ကပြောသေးတယ်ကိလနာမိုးတဲ့ညနေကိုတဲ့ ဟိုတပြည့်ဟာလေးတော့ဟာမလုပ်ပါဘူးတဲ့အဲ့ဒီဟိုကော်ဖီလေးပါလေးဆိုတာသူကလာသေးတယ်ဂိလာနာဟာဂိလာနာပဲလို့သီလဟာသီလပဲလို့ဂိလာနာနဲ့သီလနဲ့မတွဲနဲ့လို့ပြောလိုက်တယ်ဂိလာနာမူမြတ်စွာဘုရားကသီလကိုဒါလေးလျှော့ပေးထားတာ မရှိပါဘူးလို့ဒါကြောင့်မို့သီလကိုတကယ်ယူသေးရင်တကယ်ကိုစုံထိန်ပါဒါကြောင့်အခုသီလမိမိတို့အခုတရားအထုတ်တဲ့ပုဂ္ဂိုလ်တွေဟာသီလစောင့်တည်စောင့်ထိန်လိုက်ပြီးဆိုတဲ့ကူကသီလမဲ့ခင်၃ပါးမပြည့်စုံဘူးလား သီလမဲ့ခင်တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဒီသီလမဲ့ခင်သုံးပါးပြည့်စုံသွားပြီနော်အဲတော့သီလမဲ့ခင်သုံးပါးပြည့်စုံသွားပြီဒီသီလကိုစင်ကြယ်တဲ့သီလအခြေခံပြီးတော့အခုတမာတိပညာဆိုတဲ့သတိပဋ္ဌာန်ကျင့်နေခြင်းမယ်ရှုမှတ်ပွားများအားထုတ်မယ်ဆိုတော့တရားရှုမှတ်မဲ့နေရာရောက်ပြီးထိုင်ပြီးတော့မိမိကနှာဝမှာပဲဖြစ်ဖြစ်ဝမ်းပိုက်မှာပဲဖြစ်ဖြစ်ရှုတော့မယ် ရှုတဲ့အခါကျတော့အဲ့ဒီရှုမှတ်ရအာယုံပေါ်မှာရှုစိတ်ကလေးရအောင်စိတ်အားလေးဆက်ရတာအားထည့်ရတာမရှိဘူးလားရှိပါတယ်အဲ့ဒါတမ္မာဝါယမမေခင်ခေါ်တယ်ဗာမေခင်လေတမ္မာဝါယမအေးတမ္မာဝါယမမေခင်အဲ့လိုအားလေးစိုက်ပြီးတော့ပေါ်လာတဲ့အာယုံလေးကိုမလွတ်အောင်တတိလေးကတ်လိုက်တယ်တတိလေးနဲ့ရှုလိုက်တယ်အဲ့ဒီရှုလိုက်တာလေးကတမ္မာတတိမေခင်ဗာမေခင်လေတ အဲ့ဒီရှုမှတ်တဲ့အာယုပေါ်မှာရှုစိတ်လေးစိုက်ပြီးတည်သွားတာကတမ္မာတမာတိမဲခင်ဗာမဲခင်နဲ့လေတမ္မာတမာတိမဲခင်ကဲတမာတိမဲခင်ဘယ်နှပါလဲသုံးပါတမ္မာဝါယမတမ္မာတတိတမ္မာတမာတိဒီမှာမှတ်ချက်ကလေးတစ်ချက်တည်းမှာဒီသုံးခုပါသွားပြီနော်ဟိုဘက်မှာတမ္မာဒိဋ္ဌိဒီပေါ်မှာရှုမှတ်တဲ့အာယုပေါ်မှာရှုစိတ်ကလေးတည်နေပြီဆိုတဲ့ကူကအမှန်သိမလားအမှားသိမလားအမှန်သိ ကဲဘုန်းကြီးတို့ဒီမှာဖောင်းမှုပိန်မှုလေးရှုနေတယ်စပြီးရှုစစိတ်မတည်ငြိမ်သေးခင်လုံးကတော့ဖောင်းနေဆိုရင်ဝမ်ပိုက်ကြီးဝမ်ပိုက်ဆိုတဲ့ပုံတရံကြီးမထင်ဘူးလားပိန်နေဆိုရင်လည်းဝမ်ပိုက်ဆိုတဲ့ပုံတရံကြီးမထင်ဘူးလားထင်နေတာပဲဝင်လေထွက်လေရှုတဲ့ပုဂ္ဂိုလ်ကလည်းပထမရှုစမှာတော့ပြင်နှာခေါင်းကြီးထင်နေတာပဲပုံတပန်းတရံကြီးထင်နေသေးတာပဲအဲဒီတော့ခုဒီပေါ်မှာစိတ်ကလေးတည်နေပြီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးဆွဲပြီးတော့တည်နေပြီဆိုတဲ့အခါကျတော့ ဖောင်းနေဆိုရင် တင်းလာတဲ့သဘောမတွေ့ရဘူးလားပိန်နေဆိုရင်ညော့သွားတဲ့သဘောမတွေ့ရဘူးလားဝမ်းပိုက်ဆိုတဲ့ပုံပန်းတရံရှိသေးလားရှိပါပြင်းညက်တရံပျောက်သွားပြီဘာပျောက်သွားပြီလဲပြင်းညက်ပျောက်ပြီးတော့ဘာပေါ်လာလဲပရမန်သဘောပဲပေါ်လာတယ်တင်းသဘောလေးပဲထိရှိတော့တယ်ဘာသဘောလေးပဲသိရတယ်တင်းသဘောလေးပဲပိန်နေဆိုရင်ညော့သဘောလေးပဲဖောင်းနေဆိုရင် တင်းသဘောလေးပဲ အဲ့ဒီတင်းသဘောရောသဘောလေးကိုတွေ့နေတာအမှန်သီလားအမှားသီလားအမှန်သီအဲ့ဒါဘာကိုသိတာလဲဆိုတရားကိုသိနေတာဘာတရားလဲဆိုရင်ယုတ်တရားကိုသိတာဘာတရားကိုသိတာလဲယုတ်တရားအဲ့ဒီလိုတင်းလာတဲ့သဘောရော့သွားတဲ့သဘောလေးကိုဒီမှာရှုရင်းနဲ့သိနေတဲ့စိတ်ကလေးကနန္တရားစိတ်လေးကဘာတရားလဲအေးနန္တရားဟိုက ဖောင်းတာလေးကယုတ်တရားပိန်တာလေးကယုတ်တရားရှုနေတာလေးက ကဲဖောင်းလိုက်ပင်ကိုင်းမှာဗာနဲ့ဗာပဲတွေ့ရတယ်ကဲဒီတော့အမှန်မြင်တာလားအမှားမြင်တာလားအမှန်မြင်တာဖြစ်တဲ့အတွက်တမ္မာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားဟောတမ္မာဒိဋ္ဌိမဲ့ခင်ဖြစ်သွားပြီဟုတ်တယ်မလားအဲ့ဒီတမ္မာဒိဋ္ဌိမဲ့ခင်လေးဖြစ်ဖို့အတွက်ဟိုဘက်ကတမ္မာသင်္ကပ္ပပါတယ်လေတမ္မာသင်္ကပ္ပမှန်စွာကြံစည်ခြင်းတဲ့သူ့ရဲ့အဓိပ္ပာယ်က ကြံစီခြင်းဆိုတာကြံစီစဉ်းစားစိတ်ကူးနေတာမဟုတ်ဘူးအဲ့ဒီအမှန်တိုင်းမြင်ဖို့အတွက်ဒီတမ္မာသင်္ကပ္ပမေခင်လေးကအဲ့ဒီအာယုံပုံကိုဒီမှတ်စိတ်လေးတွန့်တင်ပေးလိုက်တဲ့သဘောကိုတမ္မာသင်္ကပ္ပလို့ခေါ်တယ်ဘုန်းကြီးတို့ဥမာအဖြစ်ဟိုဒီမှာဆိုရင်ဒါအလေးမှာဆိုရင် ထင်ရှားတဲ့ဒီပြန့်စရာတွေပေါ့လေရှိနေတယ်ရှိနေတဲ့ကံမှာခုမြန်မာနိုင်ငံကဧည့်သည်တွေလာတယ်မိတ်ဆွေတွေလာတယ် လင်းလာတဲ့အခါကလည်းကြတော့ထင်ရှားတဲ့နေရာကိုလိုက်ပြီးတော့မပြဘူးလားအေးလိုက်ပြတဲ့အခါခလန်းလန်းကနေပြီးတော့မြင်လောက်တဲ့နေရာရောက်ပြီဆိုရင်ဟိုမန်ဟိုမန်လေးငါတို့ရောက်တော့မှလှမ်းကြည့်သန်းဆိုရင်ဟောသူညွန်တဲ့စီကိုတရားပုဂ္ဂိုလ်ကလှမ်းပြီးကြည့်လိုက်တယ်ဆိုရင်ဟိုမှာလှမ်းပြီးတော့မမြင်ရဘူးလားအဲ့ဒီလိုပါပဲဘုန်းကြီးတို့မြန်မာနိုင်ငံဆိုရင်ထင်ရှားတာရွှေဒဂုံစီရီတော်ကြီးရွှေဒဂုံစီရီတော်ကြီးဆိုရင်ဘုန်းကြီးတို့ကျောင်းကနေပြီးတော့လှမ်းကြည့်မယ်ဆိုရင်ယောဂီတွေဓမ္မယုံကဟိုတုန်းကမြင်ရပါတယ်အခုတိုက်တွေကွဲကုန်တော့မမြင်ရတော့ ဘုန်းကြီးရဲ့ကျောင်းထဲမှာ6ထပ်ကျောင်းဆောင်ကြီးရှိပါတယ်တင်ကျောင်းကြီးအဲ့ဒီ6ဆ6ထပ်ကျောင်းဆောင်ကြီးဘုရားနေကြည့်မယ်ဆိုရင်ရွှေကုံစီရီတော်ကြီးကိုလှမ်းပြီးတန်းမြင်နေရအဲ့ဒီမှာရွှေကုံစီရီတော်ကြီးမြင်ရတယ်ဘယ်ကမြင်ရလဲဆိုရင်ဒါ6ထပ်ကျောင်းဘုရားလာလိုက်ကြည့်ပါလားလိုက်ဖူးမြော်ကြည့်ပါလားဆိုရင်ညာပိုင်းမှာရွှေကုံစီရီတော်ကြီးရဲ့မီးရောင်နဲ့အလင်းရောင်နဲ့ရွှေရောင်လေးနဲ့ကြီးညိုစရာအဲ့ဒီမှာ6ထပ်ကျောင်းဘုရားနေလာလေးဟိုမှာကြည့်လိုက်စမ်းပါလားဆိုတော့ဒီပုဂ္ဂိုလ်ညွန်တဲ့စီကိုကြည့်လိုက်တာနဲ့စီရီတော်ကြီးကိုမဖူးမြော်ရဘူးလား အေးအဲ့ဒီလိုပဲဒီတမန်သင်္ကပ္ပကအမှန်တိုင်းသူ့ရဲ့တဘာဝအမှန်လေးကိုမြင်မှုအတွေ့အဲ့ဒီမှာရှုရဲ့အာယုံလေးပေါ်မှာစိတ်ကလေးကိုတွန်းပေးလိုက်တဲ့သဘောကိုတမန်သင်္ကပ္ပမေခင်ပါမေခင်နဲ့လေတမန်သင်္ကပ္ပမေခင်အဲ့တော့ပညာမေခင်ကနှစ်ပါးဘယ်နှပါးလဲတမ္မာဒိဋ္ဌိရဲ့တမ္မာသင်္ကပ္ပရဲ့နှစ်ပါးတမ္မာတိမေခင်က၃ပါးသူတို့နှစ်ခုပေါင်းလိုက်ရင် အဲ့ဒီ၅ပါးကိုကာရကမဲ့ခင်လို့ခေါ်တယ်။ဗာမဲ့ခင်နဲ့လေကာရကမဲ့ခင် အလုတ်သမားမဲ့ခင်နဲ့မှတ်ချက်တစ်ချက်တစ်ချက်ပြီးအောင်ဒီ၅ပါးကအလုတ်လို့ရတယ်တဲ့။မှတ်ချက်ကလေးဖောင်းတယ်လို့တစ်ချက်ပြီးသွားရင်ဒီ၅ပါးပါသွား။ပိန်တယ်လို့တစ်ချက်မှတ်လိုက်ရင်ဒီ၅ပါးပါသွား။ဈဉ္ညာလျှောက်ရမှာလဲညာလန်းတယ်လို့တစ်ချက်မှတ်လိုက်ရင်ဒီ၅ပါးဘယ်လန်းတယ်လို့တစ်ချက်မှတ်လိုက်ရင်ဒီ၅ပါးဒီလိုမဟုတ်ဘူးအတန်လေးကြားလို့ကြားတယ်လို့မှတ်လိုက်ရင်ဒီ၅ပါးပဲအာယုံလေးမြင်လို့မြင်တယ်မှတ်လိုက်ရင်ဒီ၅ပါးပဲ ဒီမဲခင်၅ပါးကအမြဲတမ်းပါနေတယ်။မှတ်ချက်တိုင်းမှတ်ချက်တိုင်းမဲခင်၅ပါးစိုးစိုးကယောဂီများတရားအထုတ်ဖို့ရောက်တဲ့အချိန်မှာသီလမစောင့်တည်ဘူးလား။သီလစင်ကြယ်နေတဲ့အတွက်မိမိတို့ရဲ့တန်တန်မှာသီလမဲခင်၃ပါးရောမရှိဘူးလား။ရှိပါဘူး။အဲ့ဒီလက်ရှိရှိနေတဲ့သီလမဲခင်၃ပါးနဲ့ဒီကမှတ်ချက်တိုင်းမှတ်ချက်တိုင်းပါနေတဲ့၅ပါးနဲ့ပေါင်းလိုက်ရင်မဲခင်ဘယ်နှပါးလဲ။ရှိပါပါကဲယောဂီတို့အခုရှုပွားနေတာမှတ်ချက်တိုင်းမှတ်ချက်တိုင်းမဲခင်၈ပါးကြီးပွားနေတာဟုတ်တယ်မလား မဂ်ခင်တရားတွေပွားနေတာဒီမဂ်ခင်တရားတွေပွားလို့ဝိပဿနာဉာဏ်တွေယုံနာဖြစ်ဖြစ်မှစပြီးတော့ဝိပဿနာဉာဏ်တွေအစဉ်စဉ်တက်လို့ဒီဉာဏ်တွေအစဉ်စဉ်အားပြည့်ပြီဆိုရင်မဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ဘူးလားဒုက္ခသမုဒယနိရောဓမေဃဆိုတဲ့အမှန်တရားတွေကိုအရိယမဉဏ်နဲ့မြင်ပြီးတော့သောတာပန်မဖြစ်နိုင်ဘူးလားဗျာကဲနံပါတ်3ဒါသောတာပန်ဖြစ်ခြင်းရဲ့အကြောင်းဟုတ်တယ်မလား နောက်တစ်ခါနံပါတ်၄ဓမ္မာနုဓမ္မပฏิပတ် ठी သောတာပတ္တိယင်္ဂံဓမ္မာနုဓမ္မပฏิပတ် ठी သောတာပတ္တိယင်္ဂံဆိုတာလောကုတ္တရာတရား၉ပါးအားလျော်သောကျင့်ဝတ်ပฏิပတ်လောကုတ္တရာတရား၉ပါးဆိုတာကဘာတွေလဲဆိုတော့မက်၄ပါးဖိုလ်၄ပါးနိဗ္ဗာန်ဒါကို၉ပါးဟုတ်တယ်မလားသောတာပတ္တိမေသဂရဂံမိမေအနာဂံမိမေအရဟတမေ သောတပတ္တိဖို့သဂရဂံမိဖို့အနာဂံမိဖို့အရတ္တဖို့ဟောမလေးပါဖို့လေးပါနောက်နိဗ္ဗာန်ထည့်လိုက်ကိုပါဒါလောဒါကိုလောကုတ္တရာတရားကိုပါလို့ခေါ်တယ်အဲ့ဒီလောကုတ္တရာတရားကိုပါလျော်တဲ့ဒီတတိပဋ္ဌာန်ဆိုတဲ့မဲခင်အကျင့်မြတ်ကိုကျင့်ရတာပါပဲဒီတတိပဋ္ဌာန်အကျင့်မြတ်တွေကိုယောဂီပုဂ္ဂိုလ်များကျင့်ကြံပွားများအားထုတ်လို့ရှိရင်သောတာပန်မဖြစ်နိုင်ဘူးလားဗျာကဲဒီတော့ အဲဒီလိုကျင့်ကြံပွားများအားထုတ်ရင်သောတာပန်ဖြစ်နိုင်တယ်ဆိုတော့သောတာပန်ဖြစ်ဖို့ကျင့်တဲ့ပုဂ္ဂိုလ်ဟာလေပို့ဖို့တန်တန်ကျင့်ရမှာလားကြိုးကြိုးစားစားကျင့်ရမှာလားကျင့်ကြံအားထုတ်တဲ့ခါကာလမှာအယိုးကြည်ကြည်အေးခန့်ခန့်ဆိုတာလို့စတုရင်ကဝရိယစတုရင်ကဝရိယဆိုတာမိမိရဲ့ခန္ဓာကိုယ်မှာအယိုးမြတာကြံမစီအကျိုးမြင်မြတာကြံမစီအရေးပြားမြတာကြံကျင်ကြံမစီငါရဲ့ရှုမှတ်မှုအားထုတ်မှုတွေငါနောက်မဆုတ်ဘူး ငါရဲ့ခန္ဓာကိုယ်ကြီးမှာအသွေးတွေအသားတွေခန်းကျင်ခန်း၆ကျင်၆ပါစေငါရဲ့ရှုမှတ်မှုကိုဘယ်တော့မှနောက်မဆုတ်တော့မရသေးတဲ့တရားမတွေ့သေးတဲ့တရားမသိသေးတဲ့တရားတွေငါတွေ့အောင်သိအောင်ငါမလွတ်တမ်းမယမနာငါကြိုးစားအားထုတ်မယ်ဆိုတဲ့ဝရိယဟာစတုတွေငါဝရိယဒါဘုန်းကြီးတို့အလောင်းတော်များရဲ့ကြိုးစားအားထုတ်တဲ့ဝရိယပဲအလောင်းတော်ပုဂ္ဂိုလ်တွေဟာအရိယာဖြစ်မဲ့ယန္တာဖြစ်မဲ့ပုဂ္ဂိုလ်တွေတကယ့်ပုဂ္ဂိုလ်တွေဟာ အဲ့ဒီဇတုတင်္ဂဝရိယနဲ့ဇွဲတန်တန်နဲ့ကြိုးစားအားထုတ်တယ်ဇွဲလုံးနဲ့တန်တန်နဲ့ကြိုးစားအားထုတ်တဲ့အတွက်ကြောင့်မို့လဲပဲစိတ်တည်ငြိမ်မှုတမာရီတရားတွေအာကောင်ထက်တန်စွာရတကယ်တမ်းကြတော့လည်းပဲဒီယန္နာပုဂ္ဂိုလ်တွေဟာတကယ်လွယ်လွယ်ကူကူလေးတဲ့နဲ့တော့ယန္နာဖြစ်သွားတာမဟုတ်ဘူးနော်ဘုန်းကြီးတို့မြတ်စွာဘုရားဟောထားတဲ့ကျမ်းနာကျမ်းဂန်တွေကိုလေ့လာတဲ့အခါမှာဝါဥအချိန်ကာကာလဆိုရင်မြတ်စွာဘုရားထံကကမ္မထမ်းနေယူကြတယ် ဘာတွေယူကြလဲဒီကမ္မထံယူကြတယ်ဆိုတာအာထုပ်ပုံအာထုပ်နည်းတွေနာယူကြတယ်နာယူပြီးတော့ဒီပုဂ္ဂိုလ်တွေကတပိတ်တလုံးသင်္ကန်းသုံးတယ်နဲ့ဆင်းရင်ရာတောရက်ကိုသွားပြီးတော့အာထုပ်ကြတယ်အဲဒီလိုသွားပြီးတော့အာထုပ်ကြတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတရင်ဝါလာကျွတ်လို့ယဟန္တာဖြစ်တာမဟုတ်ဘူးတချို့ပုဂ္ဂိုလ်တွေတစ်နှစ်လည်းမဖြစ်ဘူးနှစ်နှစ်လည်းမဖြစ်ဘူးသုံးနှစ်လည်းမဖြစ်ဘူးငါးနှစ်လည်းမဖြစ်ဘူးဒါနောက်အပင်မအစင်းရခံပြီးတိုးထဲမှာ စွန့်စွန့်စားစားကြိုးစားပြီးတော့ဒီတရားအလုပ်တစ်ခုတည်းကိုသာဆောင်းပြီးပြီးကြိုးစားအထုတ်တာဒါပေမဲ့လို့ပါရမီမပြည့်စုံသေးရင်တရားရပါမလားတရားမရနိုင်ဘူးဒါကြောင့်မို့တချို့ပုဂ္ဂိုလ်တွေဘုန်းကြီးတို့မြန်မာနိုင်ငံမှာလည်းရှိပါရိတ်တာကပြန်လာရင်မလေးဒီပုဂ္ဂိုလ်ရိတ်တာကပြန်လာတာပဲကွာဘာမှလည်းမထူပါဘူးဟာဘာထူးမှလဲရိတ်တာကပြန်လာတာပဲဘာထူးရမှာလဲရိတ်တာကပြန်လာတဲ့ပုဂ္ဂိုလ်တိုင်းဘယ်မှာတရားရနိုင်မလဲဟုတ်တယ်မလား မြတ်စွာဘုရားတက်တော်တင်ရှားရှိတော့ငါတောင်မြတ်စွာဘုရားတရားပွဲတရားနာတဲ့ပုဂ္ဂိုလ်တိုင်းအားလုံးပဲတရားရတဲ့ပုဂ္ဂိုလ်တွေဟုတ်ရဲ့လားမဟုတ်ဘူးပါရမီတူးရှိတဲ့ပုဂ္ဂိုလ်သာတရားရသွားတာလေဒီလိုပဲတရားကျင့်ကြံအားထုတ်တဲ့ပုဂ္ဂိုလ်တွေလည်းကြည့်ပေါ့အစအဆုံးပထမဦးဆုံးအားထုတ်ကြတဲ့ပိဇာဝိကိ၅ဦးရဲ့ကကြည့်ပါလားမြတ်စွာဘုရားစပြီးပိဇာဝိကိ၅ဦးတရားဟောတယ်တရားဟောတဲ့ထဲမှာလူသားတွေကဒီ၅ဦးရဲ့ကဘသူပထမဦးဆုံးရလဲဆိုရင်ရှင်ကွန်းတင်ညာ ဒီပထမဥဒုဒီတစ်ပါးလေးရတာပဲဒီတစ်ပါးလေးပဲတရားနာရင်းနဲ့တကယ်တော့တရားဆုံးတဲ့ကတရားရတယ်လို့သာဆိုတာတကယ်တမ်းစာပေကိုလေ့လာတဲ့အခါကျတော့နာယုံနဲ့ရတာမဟုတ်ဘူးတဲ့အဲ့ဒီအချိန်မှာခန္ဓာညာစိုက်ပြီးတော့နှလုံးသွင်းရှုပွားရင်းနဲ့မှတရားရသွားတာတဲ့သောတာပန်ဖြစ်သွားတာလေဒါကြောင့်မို့တရားနာလို့သောတာပန်ဖြစ်တယ်ဆိုတာနာယုံနဲ့ဖြစ်သွားတာမဟုတ်ဘူးရှုမှတ်ပွားများပြီးတော့မှအဲ့ဒီမှာ နှလုံးသွင်းရင်းနဲ့မှသောတပန်ဖြစ်သွားတာအဲဒီတော့ကြံနေတဲ့ပုဂ္ဂိုလ်၄ပါးကြတော့ခင်ဗျားဆိုဗျာတရားဟောလို့တရားနာယုံနဲ့သာရမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အထုတ်ခိုင်းစရာလိုသေးလားအဲ့ဒီ၄ပါးကိုမြတ်စွာဘုရားကိုယ်တိုင်စောင့်ကြပ်ပြီးတရားထုတ်ခိုင်းတာဘာလို့ရလဲတရားအထုတ်ခိုင်းတာအဲ့ဒီ၅ပါးတွေက၃ပါးဆုံးခံထွဲ၂ပါးအထုတ်ရအဲ့ဒီဆုံးခံ၃ပါးကရလာတဲ့ စွန်းနဲ့ပဲဒီမှာမြတ်စွာဘုရားနဲ့တကွအားလုံးမျှတပြီးတော့ဖုံးပေးပြီးတော့တရားထုတ်တာအဲ့ဒီလိုအားထုတ်ပြီးတော့မှတပါးချင်းတပါးချင်းတရားတွေအားထုတ်ရင်းနဲ့မှအဲ့ဒီမှာဝိပဿနာဉာဏ်ဤအစဉ်စဉ်ဖြစ်ပြီးတော့နောက်ဆုံးအနတ္တလက္ခဏာသို့ဟောတဲ့အခါကျတော့အာလောကိလေသာအာလောကုန်ပိုင်းအဲ့ဒီကြတော့မှယ ahanan ဖြစ်ကြတာဒါကြောင့်မို့တရားအာမထုတ်ဖဲနဲ့တရားရပါမလားအဲ့လိုရနိုင်တဲ့ပုဂ္ဂိုလ်လေဒီခေတ်ကြီးရဲ့ရောရှိနိုင်ပါမလားရှိပါ ရှိနိုင်ပါဘူးမြတ်စွာဘုရားကိုတော်တိုင်ဟောတာတောင်မှအကုန်လုံးတရားရတာမှမဟုတ်ပဲဟုတ်တယ်မလားဒါကြောင့်မို့အချို့ချို့ပုဂ္ဂိုလ်တွေရိတ်တာကပြန်လာတဲ့ပုဂ္ဂိုလ်တချို့ကဟိုအပြစ်တင်ကြတယ်တချို့ကကင်းရကြတယ်တကယ်တမ်းကြတော့ဒီရိတ်တာလာပြီးတရားလေး၄50ရဲ့ဝင်ယုံနဲ့တော့ဘယ်လိုမှမဖြစ်နိုင်သေးဘူးဟုတ်တယ်မလားအဲဒါကိုအမလေးရိတ်တာရိတ်တာသွားနေတာဘာမှမဖြစ်ခဲ့ဘူးဆိုတာတွေပြောကြဆိုကြအဲလိုအပြစ်ပြောခြင်းအပြင်ကိုယ်သာအပြစ်ဖြစ်နေတယ်ဒါကြောင့်မြတ်စွာဘုရားလက်ထက်ကလည်းပဲ တရားတွေပြင်းပြင်းထန်ထန် ကြိုးစားအားထုတ်ပေးမယ်လို့လည်းပဲပါရမီပြည့်စုံမှ တရားရတယ်ဟုတ်တယ်မလားအဲ့တော့အခုလည်းပဲဘုန်းကြီးတို့ယောဂီများအားထုတ်တဲ့အခါမှာတော့9ရက်ဆိုရင်မဲ့ဒီ9ရက်နဲ့တင့်လျော်တဲ့တတိတမာရီလေးတွေလောက်တော့မရဘူးလားအနည်းငယ်တော့ရမှာပါပဲအဲနာကြားထားတဲ့အတွက်တရားဘုဟုတုဒလေးတွေတော့မရဘူးလားတရားနဲ့ပတ်သက်တဲ့ဘုဟုတုဒလေးတွေရပြီ အဲ့တော့အခုဒီမှာဘုဒ္ဓတလေးရတယ်ဒီတရားတော်လာတိုင်းလိုက်နာပြီးတော့ကိုကျင့်စဉ်အတိုင်းပေါ့လိုက်နာပြီးတော့ကျင့်သုံးပွားများအားထုတ်ရင်နံပါတ်1စိတ်တည်ငြိမ်မှုတမာတိဖြစ်ဖို့နံပါတ်1အရေးကြီးတယ်။ဘာဖြစ်ဖို့အရေးကြီးလဲ။အေးဒီတမာတိမှမဖြစ်ရင်ဘာညာမှမဖြစ်ဘူးဆိုတာလေးသဘောပေါက်နော်။တမာတိမှမဖြစ်ရင်ဘာညာမှမဖြစ်သေးဘူးဆိုတာသဘောပေါက်။တမာတိလည်းမဖြစ်သေးဘူးစိတ်တရားလည်းထွက်လို့ကောင်းလို့တပည့်တော်ဘယ်ညာရောက်ပြီလဲလို့မလုံနဲ့နော်။ ဒါလည်းရေးကြည့်တယ်အဲတော့တမာတိဖြစ်ဖို့မြတ်စွာဘုရားကကိုကတမာတိဘိက္ခဝေဘာဝေထာတဲ့จิตသားတို့တမာတိဖြစ်အောင်အာထုကြတမာတိဖြစ်အောင်အာထုကြဒါပဲခဏခဏတိုက်တွန်းတယ်အဲတိုက်တွန်းပြီးတော့မှတမာဟိတောယတဗုဒ္ဓပဇာနာတိမင်းတို့စိတ်တည်ကြည်မှုတမာတိဖြစ်ပြီဆိုရင်ယတဗုဒ္ဓဉာဏ်ရမယ်။ဘာဉာဏ်ရမှာလဲ။ယတဗုဒ္ဓဉာဏ်ဆိုတာအမှန်သိတဲ့ဉာဏ်လားအမှားသိတဲ့ဉာဏ်လား အေးရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအမှန်ကိုအမှန်တိုင်းသိတဲ့ဉာဏ်သဘောလေးတွေသိတဲ့ဉာဏ်အဲ့ဒီဉာဏ်ပေါ်လာလိမ့်မယ်အဲ့ဒီဉာဏ်ကနေအစင်းစင်းဆက်ပြီးရှုမှတ်သွားရင်အကြောင်းနဲ့ကြိုသိတဲ့ဉာဏ်နောက်ပြီးတော့အဖြစ်အပျက်တွေကိုသုံးသပ်ဆင်ခြင်ပြီးသိတဲ့ဉာဏ်အဲ့ဒီကနေဆက်လက်ပြီးကြိုသွားရင်ဖြစ်မှုပြမှုတွေသိတဲ့ဥရိယဗျာဉာဏ်အဲ့ဒီကနေဆက်လက်ပြီးတော့ကြိုးစားအားထုတ်သွားလို့ရှိရင်ဉာဏ်ဤအစင်းစင်းတက်သွားရင်ဒီဥရိယဗျာဉာဏ်ကလည်းနည်းနည်းကြာတတ်တယ် ဘာကြောင့်လဲဆိုတော့တရားအရသာတွေခံစားနေရတော့ကိုယ်စိတ်ထဲဒါကိုနိဗ္ဗာန်ပဲလို့စိတ်ကချင်းမှတ်ပြီးတော့ရှေ့ကိုတရားတွေမတက်တော့အောင်အဲ့ဒီချမ်းသာတာလေးနဲ့ပဲကျဉ်းနာပြီးတော့နောက်တစ်ချိန်နဲ့ဒီတိုင်းတွေ့ရင်နောက်တစ်ချိန်နဲ့ဒီတိုင်းနောက်တစ်ချိန်နဲ့ဒီတိုင်းနဲ့ရှေ့ကိုမတက်တော့အဲ့ဒီမှာကမ္မထမ်းဆရာကတေးသေးချာချာအတွေ့အကြုံရင့်ကျက်တဲ့ကမ္မထမ်းဆရာမျိုးနဲ့တွေ့ပြီးတော့တေချာပြုပြင်ပေးပြီးတော့ညွှန်ကြားလိုက်လို့ရှိရင်ဆက်ပြီးတော့ကြိုးစား ကြိုးစားလို့ယောဂီကလည်းဆရာသမားညွှန်ကြားတဲ့အတိုင်းလိုက်နာကြိုးစားရင်အဲ့ဒီမှာဒီညာမှဥရိယဗျာညာမှတဆင်ဘင်ကအပြက်ကိုသိတဲ့ညာဘာကိုသိတဲ့ညာလဲဟေးအဲ့ဒီညာကနေဆင်းဆင်းတက်သွားတဲ့အခါကျတော့နောက်ဆုံးဘုန်းကြီးလည်းကြော်သွားမှာနော်နေပြည်တာနေပြည်တာဆိုတာညင်းငွေတာဘာဖြစ်တာလဲဟေးဒီယုတ်ဒီနာနေကိုမလိုချင်တော့ဘူးညင်းငွေတဲ့ညာအဲ့ဒီကနေပြီးတော့ဆက်ပြီးတခါနဲ့ညင်းငွေတဲ့ညာနေပြီးတော့ယောဂီပေါ့ အဲ့ဒီညီးခွေးတဲ့ညာဆိုလို့ခွန်ကြီးတို့ရိတ်တာတွေမှာတွေ့ရတာပေါ့လေရိတ်တာတွေမှာတွေ့ရတာကဘာဖြစ်လဲဆိုတော့ယောဂီကတခါမှလည်းတရားအမထုတ်ဘူးရိတ်တာလည်းမနေဘူးရိတ်တာမှနေရတော့တရားတွေကတခြားပုဂ္ဂိုလ်တွေကတရားတွေကြိုးစားကိုယ်အစိတ်တရားထွဲတရားမှတ်လို့မရဝေဒနာတွေကတက်ဝေဒနာတွေကတက်ပြီးတော့ပြန်ကျင်တာအင်းကိုပြန်ကျင်တာပြန်ကျင်တဲ့စိတ်တွေဖြစ်တဲ့အခါကာလကြတော့ကိုယ်အခန်းပေါ်ဖြစ်တဲ့ပုဂ္ဂိုလ်ကိုသူပြန်ကျင်တဲ့အကြောင်းပြောတာ ပြန်ကျင်တဲ့အကြောင်းပြောတာပြင်းလာပြီပေါ့ပြန်ကျင်တယ်ပေါ့အဲ့ဒီခါကျတော့ဘေးကခန်းပေါ်ဖြစ်တဲ့ပုဂ္ဂိုလ်ကဘာပြောလဲဆိုတော့အမလီအဲ့ဒါညံနေတက်တာတဲ့ညံနေတက်တာအဲ့ဒါနိဗ္ဗိဒညံဖြစ်နေတာတဲ့နိဗ္ဗိဒညံဖြစ်နေတာညီခွေတဲ့ညံဒါကြောင့်မို့ယောဂီများလည်းပဲအဲ့ဒီလိုပဲတချို့ကလည်းအဲ့ဒါကိုသိတာလေးနဲ့ဟိုပုဂ္ဂိုလ်ကိုမပြန်အောင်ဆိုပြီးတော့သူကလည်းဆွဲတာနဲ့တူပါရဲ့အဲ့ဒါနိဗ္ဗိဒညံဖြစ်နေတာဆိုပြီးသူကဆွဲတာအဲ့ဒါကြောင့်မို့နိဗ္ဗိဒညံဆိုတာညီငွေ့တာ ပြင်းတာမဟုတ်ဘူးညှိငွေတာဒီခန္ဓာကိုယ်ကြီးကိုညှိငွေနေတာအကုန်လုံးကဖြစ်လိုက်ပြက်လိုက်ဒီသဘောတွေကြီးတွေဖြစ်နေလို့အဲ့ဒီကနေဆက်လက်ကြိုးစားသွားအဲ့တော့ညာနေကိုအစဉ်လိုက်တော့မဟုတ်ဘူးကြော်သွားမယ်သင်္ခါရုပ္ပခာပါတယ်လေသင်္ခါရုပ္ပခာညာဆိုတာက သင်္ခါရတရားတွေကိုအလေးလျူရှုထားနိုင်တာရုပ်တရားနံတရားသင်္ခါရတရားတွေဒီဖြစ်ပျက်တွေကိုလေးလျူရှုထားတာဘာတွေကိုလေးလျူရှုထားတာလဲဖြစ်ပျက် အေးသင်္ခါရတရားတွေကိုလေးလျူရှုထားနိုင်တဲ့ဉာဏ်ကိုသင်္ခါရုပ္ပကဉာဏ်ဒီဉာဏ်ဟာဝိပဿနာဉာဏ်ထဲမှာတော့အထွတ်ထိပ်ပဲတကယ်ကိုတမာရီတရားတွေအလွန်အားကောင်းနေတဲ့ဉာဏ်အဲ့ဒီယောဂီပုဂ္ဂိုလ်ဟာစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းကို သိတဲ့ဉာဏ်ပဲဘာဖြစ်တိုင်းသိတာလဲအေးကိုယ်စိတ်ကလေးဟာတခါလဲဘာစိတ်ပဲဖြစ်ဖြစ်ဒီစိတ်ကိုကြိုပြီးသိနေပြီဒီစိတ်ကလေးကိုသိလိုက်ပြီသိလိုက်တာနဲ့တပြိုင်တည်းရှိစိတ်ကရှေ့ကိုဆက်ပြီးတော့ထွက်သေးရလား မထွက်တော့ဘူးမကောင်းစိတ်တွေဝင်နိုင်သေးရဲ့လားမဝင်နိုင်တော့ဒီစိတ်ကလေးကိုတိကိုနေတော့တာကိုကနေပြီးတော့ဒီစိတ်ကိုအိမ်ပြန်ပို့ကြည့်ပို့လို့ကိုမရတော့အတေဝတယောက်စီကိုစိတ်ကိုလွတ်ကြည့်လွတ်လို့ကိုမရတော့ခန္ဓာကခွာလို့ကိုမရတော့အဲ့ဒီလောက်ကိုဒီစိတ်ကမြဲပြီးတော့တည်ငြိမ်နေတာအဲ့ဒီသင်္ကာရုပ္ပခဏအာကောင်းနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာနိဗ္ဗာန်နဲ့လက်တကမ်းပဲရှိတော့တယ်မဉ္ဇဏ်နဲ့လက်တကမ်းပဲရှိတော့တယ် ဆက်ပြီးကြိုးစားအားထုတ်သွားရင် အနုလောမဉာဏ်ဘာဉာဏ်လဲဟေးအဲ့ဒီကနေဆက်ပြီးအားထုတ်သွားလို့ရှိရင်ဂုတ္တရူပဉာဏ်အဲဂုတ္တရူပဉာဏ်นี่အားပြည့်သွားပြီဆိုရင်ဟိုဘက်မှာမဉာဏ်မဉာဏ်ဖြစ်ပြီးတော့ဘုံဉာဏ်မဉာဏ်ဆိုတာတခဏလေးဖြစ်တာအဲ့ဒီမှာမဉာဏ်ဖြစ်ပြီးတော့ဘုံဉာဏ်ဘုံဉာဏ်ပြီးတော့မှပြစ္ဆောခဏဉာဏ်အဲ့တော့ဒီဉာဏ်นี่ပြည့်စုံသွားရင်ဒုက္ခသမုဒယနိရောဓမေဃဆိုတဲ့ သစ္စာလေးပါးအမှန်တရားကိုရိယာမဲ့နဲ့မမြင်နိုင်ဘူးလားအဲ့လိုမြင်ပြီဆိုရင်သောတာပန်ဖြစ်ပြီးဘာဖြစ်သွားပြီလဲသောတာပန်ဖြစ်ပြီဆိုတော့အပယ်လေးပါးကလုံးဝမလွတ်နိုင်ဘူးလားကဲဒီတော့သောတာပန်ဖြစ်ခြင်းရင်ဖြစ်နိုင်ခြင်းရဲ့အကြောင်းအင်္ဂါဘယ်နှပါးတဲ့လဲ၄ပါးကနံပါတ်1ဘသူကိုပေါင်းရမလဲမှီဝဲရမလဲနံပါတ်2 ခေါ်ကြတဲ့တရားကိုရိုးရိုးသေးသေးမှတ်မှတ်သားသားနာကြနံပါတ်3နှလုံးသွင်းမှန်ကန်ရမယ်ဟောနံပါတ်4လောကုတ္တရာတရား9ပါးလျော်တဲ့တတိပဋ္ဌာန်မဲ့ခင်အကျင့်တွေကိုကျင့်ကြံပွားများအားထုတ်ရမယ်အဲ့ဒီလိုဆိုရင်အဲ့ဒီပုဂ္ဂိုလ်သောတာပန်ဖြစ်နိုင်သလားမဖြစ်နိုင်ဘူးလားကဲဒီလိုဆိုရင်သောတာပန်ဖြစ်ခြင်းဒီလေးပါးပြည့်စုံအောင်ကြိုးစားဖို့မလိုဘူးလားလိုပါတယ် ကဲဒါလေးကိုဆိုမယ်ဆိုပြီးတော့တရားသိညရအောင်နော်သူတော်သူမြတ်သူတော်သူမြတ်မျက်စိကပ်၍မျက်စိကပ်၍မှန်မှန်သာသာမှန်မှန်သာသာတရားကိုနာတရားကိုနာလျောစွာနှလုံးသွင်းလျောစွာနှလုံးသွင်းကျင့်ခြင်းသင်လျောကျင့်ခြင်းသင်လျောဤလေးဘောတိဤလေး မှန်သောသောတာဖြစ်ကြောင်းဒီမှန်သောသောတာဖြစ်ကြောင်းဒီသူတော်သူမြတ်သူတော်သူမြတ်မျက်စိကပ်၍မျက်စိကပ်၍မှန်မှန်သာသာမှန်မှန်သာသာတရားကိုနာတရားကိုနာလျောစွာနှလုံးသွင်းလျောစွာနှလုံးသွင်းကျင့်ခြင်းသင်လျော ဤလေးဘောတိမန္နောသောတာဖြစ်ကြောင်းတည်းအဲဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဒီရှင်သာရိပုတ္တရာမထေရမြတ်ကြီးကသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါ၄ပါးကိုလျှောက်တော့မြတ်စွာဘုရားကจิตတသာရိပုတ္တရာတဲ့ဒီအင်္ဂါ၄ပါးပြည့်စုံရင်သောတာပန်နေမဟုတ်ပါဘူးကွယ်တဲ့တဂရံကံလည်းဖြစ်နိုင်တယ်အနာကံလည်းဖြစ်နိုင်တယ် ယဟန္တာထိအောင်ဖြစ်နိုင်တယ်လို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးမိန့်ကြားတော်မူပါတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာဒီသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါ၄ပါးပြည့်စုံရင် သောတာပန်နဲ့မဟုတ်ပါဘူးတဂရကအနာကယဟန္တာထိအောင်မဖြစ်နိုင်ဘူးလားဗျာ။ဒါကြောင့်တပ္ပုရိသတံတေယောဟိဗန္တိသောတာပတ္တိယင်္ဂံတတ္တမသဝနံသောတာပတ္တိယင်္ဂံ ယောနိတော်မနတိကာရော သောတာပတ္တိယင်္ဂံဓမ္မနုဓမ္မပฏิပတ္တိသောတာပတ္တိယင်္ဂံတိဗန္တိဘုံတော် နေဝံထွန်းလင်းတောက်ပါတော်မူ၏သောမြတ်စွာဘုရားတပုရိသတန်တေဝသူတော်ကောင်းကိုမိဝဲစည်းကံရခြင်းသည်သောတာပတ္တိယင်္ဂံသောတာပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏ဗန္တိဘုံတော်နေဝံထွန်းလင်းတောက်ပါတော်မူ၏သောမြတ်စွာဘုရား တတ္တမတဝနာသူတော်ကောင်းတို့ဟောကြားတဲ့တရားတော်ကိုယူယူသေးသေးမှတ်မှတ်သားသားကြားနာရခြင်းသည်သောတပတိယေငသောတပန်ဖြစ်ခြင်းဤအကြောင်းအင်္ဂါပါပေ။ဗန္ဒီဘုံတော်နေဝထွန်းလင်းတောက်ပါတော်မူ၏သောမြတ်စွာဘုရားယောနိသောမနတိကာရောတင့်လျောသောအဖြင့်နှလုံးသွင်းဆင်ခြင်ခြင်းသည်သောတပတိယေငသောတပန်ဖြစ်ခြင်းဤအကြောင်းအင်္ဂါပါပေ။ ဗန္တိဘုံတော်နေဝံထုံလင်းတောက်ပတော်မူ၏သောမြတ်စွာဘုရားဓမ္မနုဓမ္မပฏิပါတိလောကုတ္တရာတရားကိုးပါးအားလျော်သောတတိပဋ္ဌာမေခင်ကျင့်မြတ်တရားကိုကျင့်ကြံပွားများအားထုတ်ရခြင်းသည်သောတပတ္တိယင်္ဂသောတပ္ပဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏ဣတိဤသို့အဝေါစာကောင်းစွာမသွေလျောက်ထပါပေတည်း